1338ခုတကူလာစုပ်နေ့ရက်နေ့နာရီကတော့ဘုန်းကြီးနာရက်နှစ်နာရီမပြီးခင်ဟွန်း9မိနစ်10မိနစ်လောက်ပြီးပါနှစ်နာရီကြီးကနေပါ ခုနကြီးခွဲမှာကဟောရတဲ့တရားပရိစ္ဆသမုပ္ပါအတိတ်အကြောင်းအတိတ်အကြောင်းကြောင့်ပိဿုပန်ကျိုး၅ပါးဖြစ်ပုံတနည်းကပြည့်စုံသွားပြီတော့ဆိုရမှာပါပဲဒီဘွားကယူခဲ့တဲ့ ကုသိုလ်ကအကုသိုလ်ကံကြောင့်အခုပစ္စုပန်ဘဝမှာပရိသေစိတ်ကစားပြီးတော့စိတ်တွေဆက်ဖြစ်တယ်။နေကပြောခဲ့တဲ့အတိုင်းဒီကဏီကဆွဲခဲ့တဲ့အာယုံလေးအာယုံပြုတ်ပြီးတော့ကာကာမနိဂတိမိတ်တစ်ခုအာယုံပြုတ်ပြီးတော့ပရိသေစိတ်ဖြစ်အဲဒီစိတ်ကလေးကလည်းဥပတိပင်ခဏလေးပါပဲအများကြီးပါပဲဥပတိပင်ဆိုချုပ်သွားတယ် သို့သွားပြီးတော့နောက်စိတ်တစ်ခုဖြစ်နောက်စိတ်တစ်ခုဖြစ်အဲဒီစိတ်မျိုးတွေပဲအလားတူစိတ်တွေသင်္ခါသင်္ခါဖြစ်နေတာဘဝင်စိတ်တွေလို့ခေါ်တယ်ပထမဆုံးဖြစ်တဲ့စိတ်ကပရိသေစိတ်နောက်ဆက်ဖြစ်တဲ့စိတ်ကဘဝင်စိတ်ဘဝင်ဆိုတာပါဠိလိုကဘဝင်ကဆိုတဲ့ပုဂ္ဂိုလ်ဘဝင်လို့ပြန်လာတယ်ဘဝင်ကဒါကြောင့်ဘဝင်ဆိုတော့နှလုံးလုံးအောင်မင်းတာမဟုတ်ဘူးဆိုတော့ဘဝင်ကဘဝအစိတ်ပိုင်းပဲ ဝင်ကဆိုဘဝကြီးစိတ်ပိုင်းဖြစ်တဲ့စိတ်အဲ့ဒီစိတ်ကလေးအဆင်မပြတ်ဖြစ်နေတဲ့ညကာလပါလုံးအသက်ရှင်နေတာပဲဗိဓမာရသင်္ခါကြမှာအသက်တန်းနေပြရတာနာသက်တန်းနေဇမာသက်တန်းနေပြရတာလူသက်တန်းကတော့မသေးကြတော့ပြလို့မရှိဘူး နာဗေဒနေနတ်တို့ရေအတွက်နဲ့သုမဟာရေးမှာဆိုရင်နေပေါင်း900ဒါဝိနာမှာဆိုရင်နေပေါင်း1000ရာမှာ2000ဒုတိယ4000အိမာနရတိ8000ပရဏိမတဝဒဝရီနေပေါင်း16000သူတို့ရေအတွက်နဲ့လူပြေကရေအတွက်နဲ့ဆိုလို့ရှိရင်တော့သုမဟာရေးမှာနေပေါင်း900ရှိတယ် ။ဘာပဲလို့ဒီလိုဖြစ်သွားတယ်ဆိုလူကြီးကအနည်း90မှပြုမာရင်နာဒီတွဲနေတော့တရက်ရှိတာပြုမာရင်တရက်ကတနည်းနဲ့တ냐တရက်ကိုလူကြီးကအနည်း90ရှိနည်း90မှတရက်အဲဒီလိုရက်ပေါင်း30မှပြုမာရင်နာကတနည်းကိုအဲဒီလိုနှစ်ပေါက် 900ဆိုတော့လူနှစ်ပြည့်အတွက်နဲ့900ရှိပါတယ်ဒါဝရိနာကြတော့လူနှစ်ပြည့်အတွက်နဲ့လေးစားတိုးသွားတယ်900လေးလေးဆိုတော့36တန်း3ကလေးနဲ့6တန်းရှိတယ်အဲ့ဒါလည်းပဲနေ့ရည်အတွက်ကရှည်သွားလို့ဒါဝရိနာမှာတရက်ကလူတို့ဤနှစ်နဲ့ဆိုလို့ရှိရင်နှစ်တရားရှိတယ် နိတ္တရာမှာတို့စီမှာတရက်ရှိဒါတော့သူတို့နှစ်နဲ့တစ်နှစ်360နဲ့9ရက်ဆိုလို့ရှိရင်365နှစ်ရှိတော့အဲ300 360 9 9 900 9000အဲ360နဲ့900ဆိုတော့ 365ရက်3000 3600ရှိတယ်ဒီလိုနှစ်ဒီလိုနှစ်ရည်တဲ့ဒီလိုတစ်နှစ်ကအဲဒါနှစ်ပေါင်း1000ဆိုတော့3ကလေးနဲ့6ခန်းရှိသွားတယ်ဟော365ဆိုတာကဒီကတိကျတဲ့အတွက်တော့သူက360တဲ့ဟိုမှာတော့ ။ဒါနဲ့ညအကျန်းကျွတ်တာ160။အဲတော့သုံးကြိမ်6သန်းဖြစ်သွားတယ်။အဲဒီလိုပဲအထက်ထက်နတ်တွေကအသက်လေးစားလေးစားတိုးသွားရက်က20 20အသက်ရှိသွားတော့လေးစားလေးစားတိုးသွားတယ်အဲဒီနတ်တွေအသက်ဟာဝင်စိတ်တွေမပြတ်ဖြစ်နေတာပဲဝင်စိတ်တွေမပြတ်ဖြစ်နေတဲ့ကာလပါလုံး အဲဒီနတ်တရားအနည်း900တို့အနည်း1000တို့2000တို့ပြောသက်ရှိတာလူပြေမှာလည်းပဲခုနေခါကာလမှာအသက်တရားရမ်းဆိုရင်လည်းသက်တရားတရားတော့လေရတာကနည်းအဲ90ကျော်80ဆိုပါတော့90ကျော်လောက်80 90ကျော်80အတွင်း90ထားပါအောင်တော့အဲဒီအသက်90ဆိုလို့ရှိရင်ဘဝင်စေးရနှစ်ပေါင်း90အပြည့်ဖြစ်နေတာပဲအသက်80ဆိုလို့ရှိရင်နှစ်ပေါင်း80အသက်90ဆိုရင်နှစ်ပေါင်း90 ဝင်စိတ်တွေမပြတ်ဖြစ်အဲ့ဒီဝင်စိတ်ရဆဲသွားတဲ့အချိန်မှာသေးတာပဲနောက်ဆုံးရဆဲတဲ့စိတ်ကသုတိစိတ်ခေါ်တယ်ဝင်စိတ်ပါပဲအစာဆုံးစိတ်ကပရိသေစိတ်တဲ့နောက်ဆုံးစိတ်ကြတော့သုတိစိတ်တဲ့သုတိဆိုတာကြွေလျောတယ်ပြေတယ်လို့အဓိပ္ပာယ်ရှိတယ်အလဲကောင်မှာဆင့်ကဆင့်ကအဆက်မပြတ်ဖြစ်နေတဲ့စိတ်တွေကဘဝင်စိတ်တွေဘဝရစိတ်ပိုင်းဖြစ်တဲ့စိတ်တွေအဲဒီစိတ်တွေတဲကမှ မြင်စရာဆင်းရှိတဲ့ခါကျထပြီးတော့မြင်လိုက်ကြားစရာအတန်ရှိတဲ့ခါကျထပြီးကြားလိုက်အဲဒီစိတ်တွေကထထပြီးတော့မြင်လိုက်ကြားလိုက်ဖြစ်နေတာပါပဲဝင်စိတ်ကနေပြီးတော့မြင်စရာရှိတဲ့ခါဆင်ញင်တဲ့စိတ်ဖြစ်လာပြီးတော့မြင်တဲ့စိတ်ဖြစ်အဲဝင်ဆင်ញင်မြင်ပြီးတယ်ထို့ပြင်လက်ခံတော့ဟိုရှိတော့ဝိဓိတွေဝိဓိတွေကြောက်ဝင်ဆောင်မုတ်တွေပေးထားပြီးတချို့လဲကြကောင်းကြပါလိမ့်မယ်ထင်ပါတယ် ဘဝစင်ရင်မြင်ပြီးတဲ့ထုတ်ပြင်းလက်ခံလုံးသုံးစားဆုံးပြဇောစိတ်သနရတရားယုံအစင်းမြင်လျင်ဖြိုးပင်စိတ်ဆင်းမှပါကုန်နဲ့အလုံးကိုအဲဒါဒီတော့သံမုတ်တွေခဏခဏပြေးနေတာပါပဲအဲဒါလေးတွေလည်းမှားအောင်မှလည်းတူတယ်ဒါမှသူသာပြဝိတိကြတာတွေစိတ်စစ်စစ်နေကြတာနားလည်တော့မှာ အဲကိုလေးစားမအောင်လားဘဝဆင်ခြင်းမြင်ပြီးလင်ကိုပြင်းလက်ခံတော်ဘဝဆင်ခြင်းမြင်ပြီးလင်ကိုပြင်းလက်ခံတော်ဘဝဆင်ခြင်းမြင်ပြီးလင်ကိုပြင်းလက်ခံတော် မှာအဆင်းအဆင်းရိပ်ထင်လာပြီတဲ့မှန်ထဲမှာရိပ်ထင်တယ်လို့ပဲမျက်စိထဲအဆင်းရိပ်ထင်လာတယ်အဲဒီခါထင်လိုက်တာနဲ့ဘဝင်ကလှုပ်သွားတယ်ဘဝင်ကဆက်လနာလို့ခေါ်တယ်လှုပ်တဲ့ဘဝင်နောက်ပြီးတော့နောက်တစ်ခါဘဝင်ကြတော့အဆက်ပြတ်သွားတယ်နောက်တစ်ခါဘဝင်ပြီးအဆက်ပြတ်သွားတယ်သူကဝင်မှုပိစီတာလှုပ်တဲ့ဘဝင်နှစ်ခုပါလောက်ကြတာ အစတုန်းကတော့အိမ်မောကြနေတယ်လို့ပဲသူ့အုံနဲ့သူငြိမ့်ပြီးတော့နေရတာမျက်စီနဲ့ဆင်းကြလာတာနဲ့အဲ့ဒီဆင်းအာယုံတော့မပြူသေးပါဘူးဒါပေမဲ့လို့အဲ့ဒီဆင်းကိုအာရုံပြုတော့မယ်နေနဲ့လည်းလှုပ်ရှားလာတဲ့စိတ်ကလေးဖြစ်လာတယ်သက်တာတဲ့စိတ်ကလေးလို့သွားမှာပေါ့အားကောင်းတဲ့စိတ်ကလေးဖြစ်လာအဲ့ဒါလှုပ်တဲ့ပုံဝင်နှစ်ကြိမ်နောက်တစ်ကြိမ်ဖြစ်ပြီးတော့ပြတ်သွားတယ်ပြတ်သွားဆိုတခြားမဟုတ်ဘူးကဆင်ញင်တဲ့စိတ်ဖြစ်လာနောက်တစ်ကြိမ်ကျတော့ သူဝင်စိတ်တဲ့အားကောင်းပြီးဆင်ញင်တဲ့စိတ်ဖြစ်လာဘာပါလိမ့်ဆိုဆင်ញင်တာဖြစ်မျက်စိတန်းကြလာတဲ့အချင်းဘာပါလိမ့်ဆင်ញင်တာဖြစ်လာတယ်အဲဒါကြောင့်ဘဝင်ဘဝင်ကနေပြီးတော့အသိဉာဏ်မြင်ပြီးလင်းထုတ်ပြင်းလက်ခံတော့မြင်တဲ့စိတ်ကလေးကမြင်ပြီးတော့အဲ့ဒါလေးကိုမှတ်တမ်းတင်တဲ့စိတ်ကလေးပေါ်တယ်နောက်ကအဲ့ဒီအဲ့ဒီအာယုံလေးအာပြုပြီးတော့ဖြစ်တဲ့စိတ်ကလေးပါပဲအဲ့ဒါလက်ခံတဲ့စိတ် အဲဒီဘဝင်ဘဝင်စိတ်ကတော့မူလဖြစ်နေတဲ့စိတ်အခုပြိတိစိတ်မျိုးပဲဆင်ញင်တဲ့စိတ်ဘဝင်ဆင်ញင်မြင်တဲ့စိတ်မြင်ပြီးလေထို့ပြင်လက်ခံတော့ဒါဝိရိစိတ်ကသုံးခုရှိတယ်အရှင်အရှင်နဲ့ပတ်သက်ပြီးတော့ဖြစ်တဲ့ဒီသုံးခုရှိတယ်စုံစမ်းဆုံးဖြတ်သောစိတ်သက်မရတရားယုံနဲ့ဟောစုံစမ်းတဲ့စိတ်ကတစ်ခုဆုံးဖြတ်တဲ့စိတ်ကတစ်ခု ဇောစိတ်ကဇောကြလာတာဇောဆွဲစိတ်ကခုနှစ်ခုဇောစိတ်ကနှစ်ရတရားရောအဲ့ဒါဆိုရမယ်သုံးစမ်းဆုံးဖြာသုံးစမ်းဆုံးဖြာဇောစိတ်ကဇောစိတ်ကနှစ်ရတရားရောနှစ်ရတရားရော စမ်းဆုံးဖြာသောစိတ်သာနရတရာယုံစုံစမ်းဆုံးဖြာသောစိတ်သာနရတရာယုံအဲဒီလက်ခံတဲ့စိတ်ကလေးဆုံးသွားလို့ရှိရင်နောက်စုံစမ်းတဲ့စိတ်ပါပါလိမ့်ကောင်းတဲ့ဥစ္စာလားမကောင်းတဲ့ဥစ္စာလား ကြည့်စရာလားမုန်းစရာလားဘာပါလဲအဲဒီတော့စုံစမ်းအဲစုံစမ်းဆိုစူးစမ်းပါဆင်ခြင်တဲ့စိတ်ပါပဲစူးစမ်းဆင်ခြင်တဲ့စိတ်ဆင်ခြင်တဲ့စိတ်ပြီးသွားတော့ဘာဖြစ်လာတော့ဆိုတော့ဆုံးဖြတ်တဲ့စိတ်ရောက်လာကောင်းတယ်မကောင်းဘူးချစ်စရာပဲမုန်းစရာပဲကြီးညိုစရာပဲသနာစရာပဲစသည်ဖြင့်အဲဒီတခုကဆုံးဖြတ်ချက်ကနေပြီးတော့မြင်တဲ့အသင်းလေးနဲ့ပတ်သက်ပြီးဆုံးဖြတ်တယ် စုံစမ်းဆုံးဖြတ်စုံစမ်းပြီးတော့ဆုံးဖြတ်စုံစမ်းတဲ့စိတ်ကိုတန်တိရဏလို့ခေါ်တယ်ပါဠိတော်ဗမာလိုမှတ်ထားတယ်ပြီးတာပါစုံစမ်းတဲ့စိတ်ပါပဲဆုံးဖြတ်တဲ့စိတ်ကိုဝဋ္ဌဗနာဝဋ္ဌဗနာဗမာလူပါဠိရဝဋ္ဌဗနာဆိုပြီးတော့ဘာကြိုင်နှလုံးစင်နဲ့ရှိနိုင်ငံခြားမှာတော့ဝဋ္ဌပနာဆိုထပနာပါတော်နဲ့ရှိတယ် သဗ္ဗနာကတော့အရင်ကမို့လေအရင်ကသာရနဲ့ငါပဲပစ္စည်းနဲ့ပြီးတာကသဗ္ဗနာသဘေတိထားတယ်ဆိုတော့ဘာဆိုင်နဲ့ပြီးတာကတော့ယူရရလာတာနဲ့ဒီဘက်ကတော့မူရင်းဟုတ်ပုံမရဘူးဒါမဲ့ဘာပြင်းလဲဝဋ္ဌဗနာဆိုပြီးတော့ဘုထောနာဗမာလိုပြန်တော့ဝဋ္ထောလို့ပြန်ပါတယ်ဗာလိလိုဝဋ္ဌဗနာလို့ပြောအဲဆုံးဖြတ်တဲ့စိတ်တဲ့ဆုံးဖြတ်တဲ့စိတ် အဲဒီတော့ဆုံးပြလိုက်တော့ဇောတွေကြလာတယ်ဖြစ်เสียပဲဆိုရင်လောဘဇောတွေမုန်းကြဆိုရင်ဒေါသဇောတွေပြညိုကြဆိုရင်တရားဇောတွေအဲသနာကြဆိုရင်လည်းကရုဏာဇောတွေပေါ့လေတော့အကောင်းကောင်းတဲ့ဇောမကောင်းတဲ့ဇောဆိုတာဘာတော့ဆိုရင်ဇဝနာအလင်းဇောဖြစ်တယ်အုံနဲ့တကွယုတ်တိရဲ့အတင်းပြည့်ပြီးဝင်သွားတယ်လို့အာယုံကြီးကအတင်းပြည့်ဝင်သွားတယ်လို့ သာနာစွမ်းစွမ်းဖြစ်တဲ့စိတ်တွေပါပဲအဲ့ဒါကိုဇောဆိုပြီးနာမည်ပေးထားတယ်ဇဝနပါဠိတော်ဗမာဇောဆိုပြီးတော့ပြန်ထားတယ်သာနာစွမ်းစွမ်းထက်တဲ့သာနာဖြစ်တဲ့စိတ်တွေလောဘစိတ်ဒေါသစိတ်မောဟစိတ်မာနစိတ်သဒ္ဒါစိတ်အလောဘစိတ်အာရောဓစိတ်အမောဟစိတ်အဲမေတ္တာစိတ်ကရုဏာစိတ်စိတ်တော်မျိုးမျိုးပေါ်တယ်မျိုးတွေအများကြီးအဲ့ဒါတွေကလည်းလည်းများများသောတွေဖြစ်သွားတယ် ဘယ်နှကြိမ်ဖြစ်တော့ဆိုသူကခုနှစ်ကြိမ်ဆင့်ဖြစ်တယ်ဒီကြိမ်နဲ့မဟုတ်ဘူးသူကတော့ဇောစိတ်ပတ်တယ်လားပတ်စာပတ္တခုနှစ်ကြိမ်ဆိုပြီးတော့ဒီကသံဃုစီထားတယ်ဗမာခုနှစ်ခုနဲ့ဒီကံထည့်လို့တော့ကာယမရဘူးဇောစိတ်ပတ်နေရတရားယုံနဲ့ဇောဇောခုနှစ်ကြိမ်ပြီးတဲ့နောက်တရားယုံဆိုတာနှစ်ကြိမ်ပြည့်တဲ့တရားယုံဆိုတာဒါရမဏဆိုတဲ့ပါဠိကထိုဇောဤအာယုံကိုပဲ ဆက်လက်ပြီးအာရုံပြုတဲ့စိတ်တဲ့အချိန်မပြေသေးလို့ဆက်ပြီးအာရုံပြုတဲ့စိတ်ရောလောက်တော့အာမကောင်းတော့ဘူးခါမြင်နေပေါ့အားနေသွားတယ်အဲဒီစိတ်ကလေးကနှစ်ကြိမ်ပထမကြိမ်ကလည်းလည်းအာရုံနောက်ကြိမ်ကျတော့အားနေသွားတယ်အဲဒုတိယကြိမ်ပြီးတော့နောက်ထပ်ဇောကိုမဖြစ်နိုင်တော့အဲ့ဒီမြင်တဲ့မြင်တဲ့အာယုံကိုအာယုံမပြုနိုင်တော့ဘဝင်ကြသွားတယ်ဘဝင်ခုနအိပ်ကျော်တဲ့စိတ်မျိုးပြန်ရောက်သွားတာပါအဲ့ဒါ ဘဝင်ဆင်ញင်ဆင်ញင်တဲ့စိတ်ကတကူမြင်တဲ့စိတ်ကတကူသက္ကုဉ္ဉ္စိတ်လက်ခံတဲ့စိတ်ကတကူသံသိဆိုင်စုံစမ်းတဲ့စိတ်ကတကူသံပြေရနာဆုံးဖြတ်တဲ့စိတ်ကတကူဥထောစုံစမ်းဆုံးဖြတ်နောက်ကိုဇောတဲ့သင်ညာတော့ဟုတ်ထက်တာတော့ဟုတ်ဖြစ်တယ်ဇောစိတ်ခုနှစ်ပြေခုနှစ်ပြေဆိုတော့405ကျင်းနဲ့ဆို7နှစ်ရှိတော့7နှစ်ပြည့်ပြီ အဲဇောကွန်ကျင်ပြီးတော့တရားယုံအဲဒီဇောအာယုံကိုလိုက်ပြီးအာမိတဲ့စိတ်ကနှစ်ကြိမ်ဆက်လေးကြိမ်အဲဒါဝိသီစိတ်အများဆုံးဖြစ်တဲ့စိတ်ပဲမဟာတာယုံဝိသီဆိုပြီးတော့ခေါ်တယ်အာယုံကအာယုံကကြီးကျယ်တန်ဆွမ်းတဲ့အတွက်ဝိသီစိတ်တွေအများဆုံးဖြစ်တယ်ကသုံးစံဆုံးဖြာသောစိတ်တနရတရားယုံ အစင်းမြင်လင်ဖြစ်ရောပင်စိတ်စင်မှတ်ပါကုန်တဲ့ဒါတွေကဒီကုန်းမျိုးအစင်းမြင်လင်ဖြစ်ရောပင်အစင်းမြင်အဲ့ဒီ14ချိန်ကတော့ဖြစ်ရောပါပဲဆိုရမယ်အစင်းမြင်လင်ဖြစ်ရောပင်စိတ်စင်မှတ်ပါကုန်အစင်းမြင်လင်ဖြစ်ရောပင်စိတ်စင်မှတ်ပါကုန် င်းမြင်လင်ရိုးပင်သိစင်မှာပါကိုအဲသိစင်14ခုအဲဒီတွေ့တတ်ရမယ်အဝင်ဆိုတာကတော့သူကဝိရိသိမဟုတ်သူကမူလကရသေတိကာရရလာတဲ့စိတ်ကလေးအိပ်ပျော်နေတဲ့ခါကာလဖြစ်နေတဲ့စိတ်မျိုးအခုလောလောဆယ်အာယုံကိုအာယုံမပြုတာဘူးသူက ဟိုဘဝကဒီကနေ့ကဆွဲလာတဲ့အာယုံလေးကိုအာပြုပြီးတော့ဆက်ကဆက်ကဖြစ်အဲအသက်လို့ဆိုရမှာပေါ့လေဘုရင်ဘဝကြီးစိတ်ပိုင်းဆိုအသက်ပါပဲသူရှိနေကြကာလပတ်လုံးမသိဘူးအဲဒီဘုံငါထလာပြီးတော့ဆင်ញင်တဲ့စိတ်ဝင်ဆင်ញင်မြင်မြင်တဲ့စိတ်မြင်ပြီးလံထုတ်ပြင်းလက်ခံလို့လက်ခံတဲ့စိတ်အဲစုံစမ်းတဲ့စိတ်ဆုံးဖြတ်တဲ့စိတ်စုံစမ်းဆုံးဖြတ်ဇောစိတ်ကဇောခုနှစ်ပြင်း ဆယ်နှစ်တွင်ပြီးသွားတယ်သောစိတ်ကနှစ်ရတရားယုံတရားယုံအဲဒီသောဤအာယုံအာပြီးတဲ့စိတ်ကနှစ်ပြည့်အာလုံး14ကျင်ရှိတယ်လားမြင်တိုင်းမြင်တိုင်းပိပိတာကထင်ရှားရှားမြင်ရတဲ့အာယုံဆိုလို့ရှိရင်အဲဒီစိတ်14ကျင်ဖြစ်တာပဲစိတ်မပိတာတဲ့အာယုံကြတော့နည်းနည်းမှိတ်သွားတဲ့အာယုံကြတော့တရားယုံကမပါဘူးသောရင်ကြပါတယ်ဒီတော့ဆယ်နှစ်ကျင်ပဲရှိ သောတော်မကြအောင်လို့ခေါ်တင်ကြတဲ့ဝိသိလည်းရှိတော့ရှိတယ်ဒါတချို့ကသဘောမကျကြဘူး။ပြီးရတဲ့ငကရဒီကဆရာတွေတက်ထက်ကတည်းကသူကသဘောမကျကြဘူး။ဒါပေမဲ့လို့ယုတ်တိရရှိပါတယ်ဝိပဿနာရှိတဲ့ပုဂ္ဂိုလ်တွေမှာဒီဟောထောတင်ကြတဲ့သဘောရှိပါတယ်သူက။အဲဒါကအသိမြင်တဲ့အခါဖြစ်ပုံပဲသိတဲ့14ခုအများဆုံး14ခုမို့ဒါရုံနှစ်ခုနှုတ်လိုက်လို့ရှိရင် 12ခုပေါ်တယ်အဲဒါဖြည်ရုပ်ဖြစ်စဉ်ပဲအရှင်းမြင်ရင်ဖြည်ရုပ်ပင်စိတ်စဉ်မှပါကုန်တော့ကြားတဲ့အခါနားတဲ့အခါအရာသာစားပြီးတဲ့အခါကိုကအတွေ့အထိတွေ့ထိတဲ့အခါတွေတော့ဘယ်ပုံပဲနည်းဖြစ်တော့လို့ဆိုရင်ဒူဒူပါပဲကလည်းယာနာစာတိမြင်တူဤအဲယာနာစာတိမြင်တူဤ ကြားတာနဲ့နာနာနဲ့စားတာနဲ့ဖြီးတာနဲ့အဲ့ဒါတွေကမြင်တာနဲ့အတူတူပါပဲမြင်တူဤမဖြစ်စိတ်ဖြစ်ဖို့အဲမြင်မြင်တဲ့ဝိသီကြပုံနဲ့အတူတူပဲမဖြစ်စိတ်ဖြစ်ဖို့အဲ့ဒါမပြီးတော့ဆိုပြီးတော့မဖြစ်ကြတာဘာရရအောင်လည်းထည့်ရတယ် မသိမှတ်ပါလေတော့ဒီလိုပဲပြောမှာအဲကြားတဲ့အခါမှာမြင်တဲ့ဝိသီလိုပဲမြင်ဆိုတဲ့နေရာမှာကြားလေးထည့်လိုက်ရုံပါပဲနားတဲ့အပန်းသင်ပေါ်လာလို့ရှိရင်ဘဝင်လှုပ်လာတယ်လှုပ်လာပြီးတော့ဆင်းရင်လည်းဘဝင်ဆင်းရင်မြင်ပြီးလည်းဆက်ကြားပြီးလည်းဟောဒီဥစ္စာဝင်ဆင်းရင်ကြားပြီးလည်းထို့မြင်လက်ခံတော့ဟိုတတိယတရားအတူတူပဲ ဝင်စင်ရင်ကြားပြီးလင်ထုတ်ပြင်းလက်ခံလုံးသုံးသန်းဆုံးပြသောစိတ်သာမြရကြရာယုံအစင်းမြင်တဲ့အစင်းအတရားတော့အပန်းကြားလင်ပေါ့အပန်းကြားလင်ဖြိုးပင်စိတ်စင်မှပါကုန်သိမ့်သွားမှာအရာကပြီးတာလည်းပဲဘဝင်စင်ရင်အဲစားပြီးနေလုံးမှာသိဆိုတော့လည်းမနှောဝิญဉ်နဲ့ဆိုင်နေဘဝင်စင်ရင်စားပြီးစားဆိုအရာကပြီးတာပါအဲစားပြီးတဲ့အခါကလည်းအဒီတိုင်းပဲဝိသီဖြိုးပဲ တွေ့ထိတဲ့အခါကကာလကြဘဝင်ချင်းချင်းထိပြီးလင်ထို့ပြင်လက်ခံတော်ဒီတိုင်းနဲ့သွားရမယ်အတွေ့ထိနဲ့ဖြည့်ရိုးပြင်သိစင်မှာပါကိုအဲ့ဒီတိုင်းသွားအဲ့ဒါကြောင့်ယာနာစာတိမြင်တူဤတဲ့မြင်ဝိထိနဲ့အတူတူပါပဲသင်္နေရှားရှားပြီးလို့ရှိရင်ဝိတိစိတ်14ချိန်မတင်ရှားလို့ရှိရင်ဇောတိအောင်7နှစ်ပြည့်ဖြစ်သည် ကဲအဲ့ဒါလေးဆိုရကြအောင်လို့သူကညွှန်းလေးပါယာနံစာတိညင်တူဤမှတ်ဖြစ်စိတ်ဖြစ်ပုံယာနံစာတိညင်တူဤမဖိစိတ်ဖြစ်ပုံယာနံစာတိမြင်တူဤ မဖိစိတ်ဖြစ်ပုံဉာဏစာတိမြင်တူဤမဖိစိတ်ဖြစ်ပုံအဲကြားတဲ့အခါမြင်ဆိုတာလေးညာကြားဆိုတာလေးထည့်ထည့်လိုက်ရုံပါပဲပါဠိတော်သက္ခဝိညာဉ်ညာမှာသောတာဝိညာဉ်အဲကြားတယ်အဲဒီနှာခေါင်းကအနန္တနဲ့ကာကြကာနာဝိညာဉ်လည်းထည့် ရတာစားတဲ့ခါကျရင်ဇေဝဝิญဉ်လည်းထက်ရတာပြီးတာလေးပြီးတဲ့သဘောလေးပဲကိုကအတွေ့အထိလေးကြတော့ထိပြီးတာကြတော့ကာယဝิญဉ်ဆိုတာလည်းထက်ထိပြီးတဲ့သဘောလေးဒါပြန်စိတ်တွေအတူတူပဲအဲဒီလိုဖြစ်နေတာတဲ့ကဝိသုစိတ်တွေဖြစ်ပေါ်မြင်တယ်ဆိုပဂရိပုဂ္ဂိုလ်တွေကတော့ဒစိတ်ထဲအောင်မိတာပါညအခုကဒစိတ်ထဲမဟုတ်ဘူးအနည်းဆုံး14ချိန်ရှိတယ်အနည်းဆုံးမဟုတ်ဘူးအများဆုံး14ချိန်ရှိတယ်နည်းလို့ကျင်တော့12ချိန် အမြဲတမ်းဆိုရင်14ကြိမ်12ကြိမ်လို့ရှိတယ်ကြားရလဲဒီလိုပဲ14ကြိမ်12ကြိမ်နာနာလဲ14ကြိမ်12ကြိမ်ရတာစားကြည့်တဲ့နေရာရတာလေးပြီးသွားတာဒီကြိမ်နဲ့မှရတယ်ဒါပေမဲ့ဒီကြိမ်နဲ့မဟုတ်ဘူးဆိုတော့14ကြိမ်12ကြိမ်သိတယ်အများကြီးဖြစ်သွားတယ်ဒါဓမ္မအကြမ်းမြင်ပဲတကယ်သိစိတ်မယ်ဆိုရင်ဝိသီတွေကိုဘယ်နှဝိသီမှမသိဘူးမပြောနိုင်ဘူးအတိအကျ အာရုံတစ်ခုတစ်ခုပြီးတာဝိသီတွေအများကြီးဖြစ်ပြီးတော့မှသိချာသိတာနောက်အတွေ့အထိတွေဖြစ်တဲ့အခါလည်းပဲစိတ်တစ်စိတ်တည်းလို့အောင်ရတစ်စိတ်တည်းမဟုတ်ဘူး၁၄ရင်၁၂ရင်ဖြစ်သွားပြီအဲဒါပင်စဒွာယပင်စဒွာယငါးဒွာယမှာဝိရိစိတ်ဖြစ်ပုံနဲ့မျက်စိနားနှာခေါင်းလျှာကိုယ်အဲဒီငါးဒွာယငါးဌာနကနေပြီးတော့အာယုံယူုံပေါ့လေအာယုံဝိရိစိတ်တွေဖြစ်နေတယ် နိုးနေတဲ့ခါဒီစိတ်တွေပြင်းလာနောက်တစ်ခုမနှောတော်ရာတစ်ခုကကြံနေစိတ်သက်သက်ပြင်းလာရှိတယ်အဲ့ဒါကတော့သင်ញင်ပြီးကဇောတရာအဲသင်ញင်ပြီးခါဇောတရာသင်ញင်ပြီးလို့ရှိရင်ဘဝနေနောက်ကနေပြီးဆင်ញင်ဆင်ញင်ပြီးလို့ရှိရင်ဇောခွန်ကျင်နောက်တရားရင်းနေကြိမ်မယ်อืม ဆင်ញင်ပြီးခါဇောရတာမှတ်ပါစိတ်ဖြစ်ဖို့မှတ်ပါတယ်မကောင်းနေကြံရာစိတ်ဖြစ်ဖို့ဆင်ញင်ပြီးခါဇောရတာကြံရာစိတ်ဖြစ်ဖို့ကြံတဲ့ခါကလာကြံပြီးတဲ့ခါမှာဆင်ញင်တာအစပြီးတော့ခုနကလိုပဲဆင်ញင်တာတော့မထူဟိုတုန်းကလည်းပြင်စရာမြညာမြညာကြရတုန်းကလည်းဆင်ញင်တာဆင်ញင်တာပါတာပြင်စရာဝေသန်းခေါ်တယ်ပြင်စရာရနဲ့ဆင်ញင်လို့ ဘာသာ၅ပါးမှာဆင်ញင်လို့သစ္စာဒွါရအဝိဇ္ဇာငါးတော်ရနဲ့ဆင်ញင်မှုလို့ဆိုလိုပါတယ်ဆင်ញင်တဲ့စိတ်ပါပဲအခုလည်းပဲမနောတော်ကဆင်ញင်လို့မနောတော်ကဝိဇ္ဇာလို့ခေါ်တယ်သူအဲစိတ်ကူးသက်သက်ဖြစ်တဲ့အခါမှာဆင်ញင်တယ်ဆင်ញင်ပြီးခါဆင်ញင်ပြီးတာနဲ့ဇောတခါလည်းပါတော့တာတရားတော့စုံစမ်းဆုံးပြတာတွေပါတယ်မပါဘူးဆင်ញင်ပြီးတာနဲ့အဲဆင်ញင်ပြီးတဲ့အာယုံကိုဇောစိတ်ကလင်းလင်းမြန်ဖြစ်တော့တာပဲလောဘဒေါသမောဟမာန တရားအလောဘအရောဓအမောအသတိကုသိုလ်ရောအကုသိုလ်ရောပေါ်လေတော့ဒီအကောင်းဆုံးရထိုက်ပြရတော့ဒါသူပြည့်သွားတော့အဲဒီသောခုနှစ်ကြိမ်ပဲခုနကလိုပဲသောခုနှစ်ကြိမ်တရားယုံသောတရားတရားယုံကနှစ်ကြိမ်ပေါင်းရင်10ကြိမ်ရှိတယ်ဆင်ញင်တာကစိတ်တစ်ကြိမ်သောကခုနှစ်ကြိမ်ရှိရှိခုရှိတော့တရားယုံကနှစ်ကြိမ်ဆိုတော့10ခုရှိတယ်10ကြိမ်ပဲ အဲဒီတရားပြီးဘဝင်အိပ်ပျော်တယ်လို့ပဲဝင်စိတ်ပြန်ကြသွားဝင်စိတ်ပြန်ဖြစ်သွားကြအဲဒါသန္တာသန္တာစိတ်ကူးအာယုံဖြစ်စိတ်ကူးအာယုံဟာသန္တာသန္တာစိတ်ကူးဖြစ်တဲ့အခါကာလမှာစိတ်ဆယ်ခြင်းဖြစ်တယ်ပဂရီပုဂ္ဂိုလ်တွေနေရာချင်းတော့စိတ်တစ်ချိန်နဲ့အောင်မိတာပါစိတ်ကူးလိုက်တာတစ်ချိန်မှတင်ရတာဟာမတန်ဆွမ်းတဲ့အခါကျသိမ့်မပြီးတဲ့အခါကျတော့ဇောတယ်ဟောရတယ်ခုနှစ်ပြည့် အဲဒါရှင်ရှင်ဒီခါဇောရတာကြံရာစိတ်ဖြစ်ပုံဆိုရမယ်ရှင်ရှင်ဒီခါဇောရတာကြံရာစိတ်ဖြစ်ပုံရှင်ရှင်ဒီခါဇောရတာကြံရာစိတ်ဖြစ်ပုံရှင်ရှင်ဒီခါဇောရတာ စိတ်ဖြစ်ပေါ်အဲဒါမိမိတို့တဏှာစိတ်တွေဘယ်ပုံပဲနည်းဖြစ်နေလဲဆိုတာဒါတော့ဆိုရင်စုံပြီးအသေးစိတ်ကလေးတော့ကြံတာပေါ့အသေးစိတ်ကလေးတော့ထားပါတော့ဒါတော့အကြမ်းမြင်ပြီးရင်ကိုမနာကျေးဇူးများပြီဒါတော့ပြီးဘူးကခက်လည်းမခက်ပါဘူးဒါလေးအမုံကလေးနဲ့လည်းထိုင်မခက်ဘူးကုသအဲစိတ်ကူးကြသည်မှုတွေဖြစ်တဲ့အခါကာလမှာရှိဥစွာဘဝင်က လှုပ်ရှားပြီးတော့ဝင်ဆင်ပြသွားတာဆင်ញင်တဲ့စိတ်ဖြစ်လာပြီးဆင်ញင်ပြီးခါဆင်ញင်တဲ့စိတ်လေးချုပ်သွားတော့ဇောခုနှစ်ကြိမ်ဖြစ်တယ်အဲဒီအာယုန်တွေကိုအကျဉ်းပြေးဝင်သွားတယ်လို့သာနာစွမ်းစားစိတ်ခုနှစ်ကြိမ်ဖြစ်တယ်ဇောခုနှစ်ဇောပြီးတာနဲ့အဲဒီအာယုန်ကိုလိုက်ပြီးအချိန်မပြတ်အချိန်မသေးသေးလို့လိုက်ပြီးအာယုန်ပြုတာကဒရာယုန်ကနှစ်ကြိမ်ဒါအောင်နေချိန်ပြီးတော့ဘဝင်စားပြန်ကြအိပ်ကျော်သွားလို့ပြန်ဖြစ်သွားကြတယ် ဟိုတုန်းကတရားပင်အောင်အဲ့နေတဲ့တရားပြီးနဲ့အကြောင်းပြုပြီးဥပမာပြတာတရားပြီးဥပမာနဲ့ပြတယ်အဲဥပမာပြတာကအကောင်းတယ်တရားပြီးဥပမာလူတယောက်တရားပင်အောင်မှာအဲ့နေတယ်တရားပြီးကကြွေကြတယ်အနိနာကြွေကြတော့အိယာလနိုးတယ်နိုးပြီးတော့ဘာပါလဲကြည့်လိုက်တဲ့အခါကျတရားပြီးတွေ့ ရည်စည်းကောက်ပြီးတော့ယူပြီးတော့စားလို့ကောင်းမလားမကောင်းလားလက်နဲ့နှိပ်ယူနှာခေါင်းထဲမှာလည်းနမ်းယူအားစားလို့ကောင်းပြီတော့သူစိတ်ထဲမှာစားနိုင်တယ်လို့သုံးဖြတ်ပြီးတာနဲ့တခါတည်းအဲဒီအပြီးဝါပြီးတော့စားတော့တာစားပြီးတာနဲ့တခါပြန်ပြီးအိတ်လို့တော့အိတ်ပြော်သွားတယ်အဲဒါကဟုတ်ခုနမြင်မြင်တဲ့ဝိသီဖြစ်ပုံသွားအဲမျက်စိထဲအဆင်းကြလာတဲ့အခါ ခုနပြည့်သီးကျွေတာလည်းပဲအဲအရာလနိုးလာတယ်လည်းကဝင်လှုပ်ပြီးတော့ဆင်ញင်တဲ့စိတ်ဖြစ်လာဘာပါလိမ့်ဆင်ញင်အဲခုနပြည့်သီးကျွေကြတာဘာပါလိမ့်ဆင်ញင်တာပြည့်သီးမမြင်သေးဘူးဘာမှဘာမှမသိသေးဘူးဘာပါလိမ့်ဆင်ញင်တာအဲဆင်ញင်တာနဲ့မြင်သွားရကြည့်လိုက်တော့ပြည့်သီးမြင်ပြီးအဲသက်ကိုဉာဏ်နဲ့မြင်တာနဲ့အတူတူပဲအဲဒီပြည့်သီးကောက်ယူတယ်တဲ့ အဲဗန္တိခိုင်းလက်ခံတာနဲ့လူတဲ့နှိတ်နေနမ်းပြီးတကားလားစုံစမ်းတယ်မှက်သလားစားစားလို့ကောင်းမလားမကောင်းမလားစုံစမ်းတယ်ခန္ဓာစုံစမ်းဆိုတဲ့စိတ်နဲ့အတူတူပဲသံဃာရဏငါစားလို့ကောင်းပြီလို့ဆုံးဖြတ်တယ်ဟိုဥထောစွာနဲ့အတူတူပဲဆုံးဖြတ်တဲ့စိတ်ဖြစ်လာအဲဆုံးဖြတ်ပြီးတာနဲ့အာရပါရဝါပြီးတော့စားရတာပဲသူကအဲဝါပြီးတော့စားနေတာကျေပြီးစားနေတာဇောဖြစ်တာနဲ့တူတယ်ဇောကအာယုံကြီးရတာခံယူတာပဲသူက အဲစားပြီးတဲ့ခါကလာစားပြီးတဲ့ရတာလေးပြန်ပြီးတော့ဆင်ញင်လိုက်သေးတယ်ရတိရချိုးတယ်ကောင်းတယ်တော့ပါလိုက်ပြီးဆင်ញင်ဆင်ញင်ပြီးတော့နေပြန်အိပ်ကျော်သွားပြီတဲ့အဲဒါကပြီးတော့ဘဝင်ပြန်ကြအိပ်ကျော်သွားတာပဲဝင်ကြတော့လည်းတူတယ်တဲ့အဲဒါဥမာပေးတာဥမာကောင်းတယ်အဲကြားတာတွေနားတာတွေစားတာတွေတွေ့ထိတာတွေအကုန်လုံးဒီဥပမာနဲ့သဘောအချင်းအတူတူပါပဲစိတ်ကူးစားကြတဲ့ခါလည်းထိုးအတူပါပဲ အဲမနောရာယမှာအာယုံထင်းလာတယ်မနောရာဆိုတာသိကူးထင်းတာပါပဲအဲဒီမှာဝင်ကလှုပ်ရှားပြီးတော့ဆင်ញင်တဲ့စိတ်ဖြစ်လာဘာပါလိမ့်ဆင်ញင်တာနဲ့ဩဇောကပြီးသွားပြီဇောခုနှစ်ကျင်ကျတယ်ဇောကြပြီးတာနဲ့ဒါကိုပြီးလို့ရှိရင်ဝင်ကျသွားတယ်အဲ့ဒါတွေကသူ့လှည့်ကြသူအရှင်သိနေရတယ်ဆိုတာဖြစ်လာမြင်ကြကြည့်တဲ့အခါမြင်လိုက်စဉ်းစားလိုက်ဟောမြင်ပြီးရင်စဉ်းစားတော့နောက်ကလိုက်လာမြင်တာကတဝိသီ ကြားတဲ့ဘဝင်တွေချသွားတယ်နောက်စဉ်းစားတာကတဝိတိကြံပြီးတာကြားတဲ့အခါလည်းပဲကြားတာကတဝိတိစဉ်းစားတာကတဝိတိကြားထဲမှာဘဝင်တွေချသွားတယ်အဲဆက်ရမဟုတ်ဘူးနာယာမှာလည်းဒီတိုင်းပဲသာတိယာမှာလည်းရတာပြီးပြီးရင်ဝင်နေချပြီးမှမှရတာပြစဉ်းစားတာပေါ်လာတယ်တွေးထိယာမှာလည်းတွေးထိပြီးတာနဲ့ဝင်ချပြီးတော့မှမနောတော်ရကဆင်ញင်တာပေါ်လာအဲတက်တက် အဲထိပြီးတာကြီးထိပြီးတာထိရမှလည်းပဲထိပြီးတာတွေဆင်ခြင်ပြီးတော့အဲထိပြီးထိပြီးတဲ့သဘောတွေသိပြီးတော့ဝင်ကြတော့ဝင်ကြပြီးတော့မှဆင်ခြင်လာပြန်ပြီးတော့နောတော်ဝုဒိတွေပြည့်လာတက်တက်စိတ်ကူးစနာကြတယ်လည်းမနောတော်ရတာတော့မမြင်မကြားပဲနဲ့တက်တက်စိတ်ကူးတဲ့ခါတွေလည်းအများကြီးပဲအဲ့ဒီမှာဆင်ញင်ပြီးခါဇောရတာမှတ်ပါစိတ်ဖြစ်ကြာရာစိတ်ဖြစ်ပုံနဲ့ဆင်ញင်ပြီးခါဇောရကြာတက်တက်ကြားနေတဲ့က ကြံသိနေတဲ့ခါကလာဆင်ញင်စိတ်ဖြစ်လိုက်ဇောရခုနှစ်ကျင်ကြလိုက်တရားနှစ်ကျင်ဝင်ကြသွားပြန်ဆင်ញင်စိတ်ဖြစ်လိုက်ဇောခုနှစ်ကျင်တရားနှစ်ကျင်ဝင်ကြတာဒီလိုကြီးတဲ့အဆက်မပြတ်ဖြစ်နေတာထက်ခါထက်ခါဝင်နေချကြပြီးတော့ဖြစ်နေဒါပဲမဲ့လို့သာမန်ပုဂ္ဂိုလ်တွေမှာတော့စိတ်ရမပြတ်ဖြစ်နေတင်တာပါပဲပြတ်ချမ်းရှိဘူးတစိမ့်သေးတင်တာပဲညိုးနေတဲ့ခါဆိုလို့ရှိရင် မျက်စိနဲ့လည်းမကြည့်နားကလည်းနားမထောင်မဲနဲ့အဲကိုယ်အတွေ့အထိနဲ့မစင်စားပဲနဲ့တက်တက်စိတ်ကူးစဉ်းစားပြီးတော့ဖြစ်နေတဲ့စိတ်တရားအစဉ်တန်းကြီးအကြာကြီးဖြစ်နေတယ်ထင်တာအကြာကြီးတော့မဟုတ်ဘူးသူကအတူတူလေးတွေပဲစဉ်းစားလိုက်ဝင်ကြသွားလိုက်စဉ်းစားလိုက်ဝင်ကြသွားလိုက်အဲ့ဒီလိုဖြစ်နေအဲဒါတသက်တာပါလုံးဒီပုံဒီနည်းဖြစ်နေတယ်အဲ့ဒီထဲမှာဘဝင်ကဘဝင်ဆိုတာလေးကသူကအရင်းကပဲသူရှိနေလို့ ဝင်စိတ်ကထထားပြီးတော့မြင်တဲ့စိတ်ဝီထိဖြစ်လိုက်ကြားတဲ့ဝီထိဖြစ်လိုက်နားတဲ့ဝီထိစားပြီးတဲ့ဝီထိတွေးထိတဲ့ဝီထိစိတ်စဉ်ဝီထိဆိုတာစိတ်စဉ်ခေါ်တယ်အဲစိတ်ကူးစဉ်းစားကြံစီတဲ့ဝီထိစိတ်စဉ်တွေဖြစ်နေပြီတဲ့အဲဒီလိုဖြစ်နေတာတဲ့အဲ့ဒါကိုငါပဲသူပဲယောက်ျားမိန်းမပဲလို့ဒီလိုထင်နေကြတာအမှန်ရှိရင်သာကတော့စိတ်စဉ်တွေအဲစိတ်မိရာရုပ်စဉ်တွေနဲ့อืมစိတ်နာတရားနာစဉ်တွေနဲ့ယုံနဲ့နာ သက်ကသက်ကဖြစ်နေမပြအရှင်သာရှိရဲ့အဲ့ဒီအရှင်မှာအခုတွေကသင်္ခါရကြောင့်ဝိညာဉ်ဖြစ်ပြီးဆိုတာဝိညာဉ်ဖြစ်ရင်နာယုသလထာသဝေဒနာတွေအကုန်ဖြစ်တာပဲအဲပရိသေရိကာလကလည်းပရိသေရိစိတ်ဝိညာဉ်နဲ့တကွာနာယုသလထာသဝေဒနာတွေဖြစ်တယ်အဲပရိသေရိကနောက်ဝင်စိတ်တွေဖြစ်တိုင်းဖြစ်တိုင်းနဲ့ဒီလိုဝိညာဉ်နာယုသလထာသဝေဒနာဒီငါးခုဆက်ကဆက်ကဖြစ်နေတာပဲအခု မြင်တဲ့အချိန်ကြားတဲ့အချိန်တွေမှာလည်းဒီတိုင်းပဲမြင်တဲ့အချိန်မှာသက်ခုဝိညာဉ်နဲ့တကွအဲနာယုသရဖသဝေဒနာတွေငါးခုဖြစ်တယ်သက်ခုဝိညာဉ်ဆိုတာကမြင်တဲ့စိတ်ကလေးပေါ့မြင်တဲ့မြင်တဲ့မြင်တဲ့စိတ်ကလေးသက်ခုဝိညာဉ်စိတ်ဝိညာဉ်ဖြစ်နာယုဆိုတာကအဲ့ဒီခိုက်တာမှာဝိညာဉ်ဤတရားဖြစ်တဲ့ရုပ်ရှိတယ်သက်ခုပဒါရနဲ့တကွ ဟောမနေ့ကပြောခဲ့တဲ့ဒါကြီး၄ပါးဝဏခန္ဓာသာဩဇာဒီဝိဒအဲ့ဒီဟာအလုံး၁၀ခုအဲ့ဒါယုတ်ဝိညာဉ်နဲ့တွဲပြီးဖြစ်တဲ့စိတ်စိတ်တွေကနာဝိညာဉ်ဝိညာဉ်ရောက်နာယုတ်ဖြစ်ပြီးဆိုတာဒီဘာလဲဖြစ်တာနာယုတ်ကြောင့်အာယရဏဖြစ်ပြီးဆိုတာလည်းအဲ့ဒီမှာသက်ခါယရဏအဲ့ဒီမှာဖြစ်တာပဲအဲစေတသိက်နာနေနဲ့တခြားပထဝီဆိုင်ပြီးတော့ယုတ်တွေကြောင့်အဲ့ဒါမှီပြီးတော့ သက္ကုကသာရမျက်စိကြည့်ရူတွေကဖြစ်တာအဲ့ဒါမပြတ်ဖြစ်နေတာပါပဲအာဂတိဖြစ်နေတာလို့လူတွေကအိမ်နေပေမဲ့ဒီယုတ်တရားတော့ဖြစ်ပြနေတာသာလာယရဏအဲသာလာယရဏအာယရဏသက်ခာယရဏမျက်စိအာယရဏကြည့်ရင်းကြောင့်သာသာဖြစ်လာတယ်မြင်ရတဲ့အာရုံနဲ့တွေ့သွားတယ်သာသာမြင်ရတဲ့အာရုံမျက်စိနဲ့တွေ့သွားတယ် ခါသာဖြစ်ခြင်းကြောင့်မြင်ရတဲ့အယုံကောင်းကောင်းနဲ့ဆိုးဆိုးလိုက်ခံစားတယ်အဲဒါအကျိုးတရား၅ပါးဖြစ်နေတာပဲဒီကသင်္ခါရပစ္စယဝိညာဏသင်္ခါရကြောင့်ဝိညာဉ်ဖြစ်သည်ဆိုတဲ့ဝိညာဏပစ္စယနာမရူပနာမရူပပစ္စယသလာယရဏသလာယရဏပစ္စယဖာသောဖာသပစ္စယဝေဒနာဝေဒနာပစ္စယအဲဝေဒနာဖာသပစ္စယဝေဒနာပြီးနေကြအောင်မအဲဒီတရားအကျိုးတရား၅ပါးဟာဒါလည်းဖြစ်နေတယ်အဲ့ဒါပဲဒီက အမှန်မသွားအမှားသိမြင်ဟုတ်ပါဘူးဒါတော့ဝိညာဉ်မျိုးစေ့စရဖြစ်လင်းနာနဲ့ယုံလဲပူးတွဲပါဝင်အာယရဏဖသပေါ်တင်ကောင်းစွာများဆံစားမိရုပ်ပဲအခုမြင်တိုင်းကြားတိုင်းအဲ့ဒီ၅ပါးသောကျိုးတွေဖြစ်တာဝိညာဉ်နာယုတ်အာယရဏဟောတာသလာယရဏပါဠိတော်ကအာယရဏ6ပါးလုံးစုံလို့သတာဒီမှာတော့အာယရဏတမညတတာလေအဲဝိညာဉ်နာယုတ်အာယရဏဖသခံစားဆိုတာဝေဒနာပဲအဲဒါအကျိုး၅ပါး အဲဒါလေးဆိုလိုက်ကြအောင်ဝိညာဉ်မျိုးစေဝိညာဉ်မျိုးစေသာ၍ပြလင်းနာနဲ့ယုံလဲနာနဲ့ယုံလဲွဲပါဝင်အာယရဏသတ္တဖို့ခြင်းအောင်းဆုံးများအဇမိယုပင်အဲဒီ သင်္ခါရကြောင့်ဝိညာဏသလဖသဝေဒနာအကျိုး၅ပါးဖြစ်နေတယ်အဲ့ဒီအကျိုး၅ပါးမပြတ်ဖြစ်နေတဲ့မြတ်ကာလပါလုံးသာသက်ရှင်နေတာပဲပရိသေရေစိတ်ဘဝင်စိတ်အဲသင်္ခါရကြောင့်ဖြစ်တဲ့အကျိုးတရားတွေပဲအခုမြင်တဲ့အခါကလည်းမြင်စိတ်ကြားတဲ့အခါကြားစိတ်နားတဲ့အခါနားစိတ်စားတဲ့အခါစားပြီးစိတ်တွေ့ထိတဲ့အခါကလည်းထိပြီးစိတ်အဲ့တဲ့စိတ်ကူးနေတဲ့အခါစိတ်ကူးစဉ်းစားကြံနေစိတ်ကဝိညာဉ်၆ပါးတွေပဲ။ အဲ့ဒီဝိညာဉ်6ပါးတွေမပြတ်ဖြစ်နေတာတော့ဝိညာဉ်6ပါးဆုံးသွားပြန်လို့ချင်းလည်းဘဝင်ဖြစ်ဘဝင်ကလည်းပဲမနောဝိညာဉ်တွေကပါဝိညာဉ်ပါပဲသူလည်းအဲဘဝင်ကထပြီးတော့မြေစီကြားတွေစပြီးဖြစ်လိုက်ဘဝင်ကြသွားလိုက်အဲနောက်တစ်ခါဘဝင်ကနေပြီးတော့မြင်နေကြလိုက်ဝိရိစိတ်တွေဖြစ်လိုက်ဘဝင်ကြသွားလိုက်ဒီလိုနဲ့အိပ်ပျော်နေတဲ့ခါတော့ချင်းဘဝင်ကြီးတဲ့ပဲဝင်စိတ်ကြီးတဲ့ကြာကြီးဖြစ်တာဒိဋ္ဌိတွေမှာဖြစ်တဲ့စင်မျိုးပဲအဲဒီစိတ်ကဘာအာရုံပြုလို့ဆိုရှင်းဘုရားကယူခဲ့တဲ့ ကံကာမနမိတ်ကတိနမိတ်အောင်တစ်ခုခုကိုအာရုံပြုပြီးတော့ဖြစ်နေအဲ့ဒီစိတ်စဉ်တွေဖြစ်နေပြီတဲ့နိုးတဲ့ခါကာလကြာဝิญဉာဏ်သလားဘာသာဝေဒနာအကျိုး၅ပါးဖြစ်ပြီအဲ့ဒီအကျိုး၅ပါးကိုသိအောင်ရှုနိုင်ဖို့ရာလိုသည်ဒီကျိုး၅ပါးမသိလို့ရှိရင်အဲဝေဒနာပစ္စည်းရာဝေဒနာဟူသောအကြောင်းကြောင့်တဏှာတဏှာဖြစ်သည်ဟောဆောင်းမှုကလေးအစအစပြီးတော့ဆိုလိုက်ကြအောင်လို့ ခါရဗျံလေးပေါ်သွားအဝိဇ္ဇာကြောင့်အာတုံမှုသင်္ခါရတို့ဖြစ်ကြသည်သင်္ခါရကြောင့်ဝါဒီဝိညာဉ်ဖြစ်သည် ကြောင့်နာယုတ်ဖြစ်သည်နာယုတ်ကြောင့်အာယနာ6ပါးဖြစ်သည်အာယနာကြောင့်အတ္တဖြစ်သည်အတ္တကြောင့်ခံစားမှုဖြစ်သည်အဲဒါရှိဘဝဝိဇ္ဇာသင်္ခါရအကြောင်းယခုဘဝဝိညာဏသနာသဒ္ဒဝေဒနာအကျိုးတရား၅ပါးဖြစ်နေ အခုလူရဲ့နတ်ရဲ့စသဖြင့်ခေါ်နေရတာလေဒီ၅ပါးသောတရားတွေပဲဒါတွေပဲယောက်ျားမိန်းမပုဂ္ဂိုလ်သတ္တဝါဒီ၅ပါးသောတရားတွေဖြစ်နေတာအဲဒီ၅ပါးသောတရားတွေကိုသိအောင်ရှုဖို့လိုတယ်မသိလို့ရှိရင်ဝေဒနာဖြစ်เสียတနာဝေဒနာအကြောင်းပြုပြီးတနာဖြစ်နေပြီကောင်းကောင်းလေးတွေခံစားရတဲ့အခါမြင်ရတာကောင်းကြားရတာကောင်းနားရတာစသဖြင့်ရတာကောင်းတွေ့ရတာကောင်းဒီကုသနာကြားရတာအကောင်းလေးတွေရှိတာပေါ့ အဲ့ဒီကောင်းလေးတွေသဘောကျတယ်မြစ်သက်တယ်တာယာတယ်တဏှာပဲမကောင်းတာတွေညာကြပြန်တော့တယ်မကောင်းတာတွေတော့မရှိဘူးကောင်းတာတွေတောင်းတာတယ်တဏှာပဲအဲဒုက္ခိဒုက္ခံပါတိတိဒုက္ခိဘိယောပိအိသတိဒုက္ခိဆင်းရဲဆင်းရဲတွေ့ရသောပုဂ္ဂိုလ်သည်ဒုက္ခချမ်းသာကိုပါတိတိတောင်းတာ၏ မကောင်းတဲ့အာယုန်နဲ့တွေ့ရင်လို့ဆင်းရဲတွေတွေ့နေရတဲ့ပုဂ္ဂိုလ်ချမ်းသာခြင်းနဲ့ကောင်းခြင်းနဲ့ဒုက္ခချမ်းသာနဲ့ပြည့်စုံသောပုဂ္ဂိုလ်သည်ဘင်ရောက်ပြီးထိုးတဲ့တော်သည်ပါထိတိတောင်းလာ၏အဲဘင်ရောက်ပြီးထိုးတဲ့တော်သည်အိစိတိတော်ကြည့်အာယုံကောင်းနေတဲ့တွေ့နေရတော့ချမ်းသာနေတဲ့ပုဂ္ဂိုလ်လည်းပိုးပို့ပြီးတော့ချမ်းသာခြင်းသာပဲအားရတယ်တော့မရှိဘူးတဲ့တဏှာဖြစ်တာလေဝေဒနာပြည့်စရာတဏှာ ဝေဒနာကြောင့်တဏှာဖြစ်တာကောင်းတဲ့ဝေဒနာကြောင့်လည်းပဲပါရမြစ်တဲ့ပြီးတဏှာဖြစ်သူတဲ့ကောင်းတာတွေအလိုရှိတယ်မကောင်းတဲ့ဝေဒနာဒုက္ခဝေဒနာတွေ့ရတော့ကောင်းတဲ့ဝေဒနာတွေမျောလင်းတောင်းလာတယ်ဒါကြောင့်ဝေဒနာဖြစ်เสียတဏှာဖြစ်သည်ဒါသာမန်ပုဂ္ဂိုလ်တွေအတွက် ဝေဒနာကြောင့်ဝေဒနာကြောင့်တဏှာဖြစ်သည်တဏှာကြောင့်တဏှာကြောင့်ဝေလမဥပါဒံဖြစ်သည်ဥပါဒံကြောင့်ဖြစ်ကြောင်းကံဘဝဖြစ်သည်အဲတဏှာကပါရပြီဆိုရင်ပါရတဲ့အာယုံဆွဲတော့တာပဲကိုကြိုက်တဲ့အာယုံလေးတွေ့ရလို့ရှိရင်ဖြင့်အဲ့ဒါလေး စိတ်ထဲမပြောက်ဘူးစွဲနေတယ်တဏှာနဲ့ตายရပြီးတော့စွဲတယ်ဒိဋ္ဌိနဲ့လည်းစွဲတာကြီးပါတယ်အဲဒီဥပါဒာကကာမှုပါဒာနဲ့ဒိဋ္ဌိပါဒာနဲ့သီလတုပါဒာနဲ့အတ္တဝါဒုပါဒာနဲ့၄ခုရှိတယ်အချင်းချုပ်တော့တဏှာနဲ့ဒိဋ္ဌိပါပဲကာမှုပါဒာဆိုတာကတဏှာပဲနှစ်သက်ตายရပြီးတော့စွဲလန်းအတ္တဝါဒုပါဒာဆိုတာအတ္တစွဲတယ်ငါကောင်တော်ကောင်းအများကြီးစွဲတော့အတ္တဝါဒုပါဒာ သီလပတုပါရံဆိုတာကတော့သီလပဒအလေးအကျင့်အလေးအကျင့်သာမင်ညနဲ့ဆင်းရဲခါသိငြိမ့်တယ်လို့ယုံကြည်ပြီးတော့ဆွဲလန်းဘာသာရေးအကျင့်မှားတွေကိုအကျင့်မှားမှတ်ပြီးဆွဲလန်းတာဆိုတဲ့များသီလပတုပါရံခေါ်တယ်ဘာသာရေးအကျင့်မှန်ကဘာလို့လဲမဂ္ဂင်၈ပါးအကျင့်နဲ့ရှိတယ်မဂ္ဂင်၈ပါးအကျင့်မှတစ်ပါးအခြားတစ်ပါးသောအကျင့်တွေကို အကျင့်ကောင်းမှတ်ပြီးတော့ယုံကြည်ယူဆထားတာဆွဲလန်းတာတွေကသီလပြုပါတာခေါ်တယ်အလေးအကျင့်အဲဒါဘုညာဆောင်မှုပြီးတာသစ္စာမမြင်မဲ့ခင်မပါလေးခြင်းကားဖြင့်ချမ်းသာမြဲမြည်ယုံကြည်ယုံကြည်စွဲမှယူဆလသီလဗဒပင်ယုံကြည်စွဲမှယုံကြည်ပြီးတော့စွဲမှ အဲယုံကြည်ဆွဲမှယူဆတာသီလဗဒပဲသီလဗဒပရမသဘာယောစဉ်သီလဗဒပရမသဒိဋ္ဌိခေါ်တယ်သီလဗဒပရမသသီလဗဒပရမသဥပါဒံသီလဗဒုပါဒံလို့ခေါ်သီလဗဒုပါဒံလို့ခေါ်ပြီးအဲ့ဒါလေးဆိုရအောင်လေသစ္စာမမြင်သစ္စာမမြင်မဲ့ခြင်းမပါမဲ့ခြင်းမပါမဲ့ခြင်းငါဖြင့်မဲ့ခြင်းငါဖြင့်သံသာမြဲမြည်သံသာမြဲမြည် ယုံကြည်ဆုံးဖြာယုံကြည်ဆုံးဖြာယူဆွဲမှာယူဆွဲမှာယုံကြည်ဆုံးဖြာယုံကြည်ဆုံးဖြာယူဆွဲမှာယူဆွဲမှာသီလဝဒပင်သီလဝဒပင်သစ္စာမမြင်သစ္စာမမြင်မကင်မပါမကင်မပါလေ့ကျင့်ကားဖြင့်လေ့ကျင့်ကားဖြင့်သံဃာမြဲမည်သံဃာမြဲမည် သည်ဆုံးဖြတ်ယူဆွဲမှသီလဗဒပင်သစ္စာမမြင်မဲ့ခင်မပါသိခြင်းငါရှင်သံသာမြဲမြည်ယုံကြည်ဆုံးဖြတ်ယူဆွဲမှသီလဗဒပင်သီလဗဒ နဲ့ရှိတယ်ဆိုလို့လွယ်မှုရေးထားတဲ့ပုဂ္ဂိုလ်ကမမြင်ဘူး။လူချင်းကတော့သစ္စာမမြင်မဲ့ခင်မပါပဲနဲ့အကျင့်ကို လေးကျင့်တာချင်းအဲ့ဒီအကျင့်ကိုဘာကျင့်ဖြစ်ဖြစ်ပေါ်တယ်။ဘာသာရေးကျင့်တွေအများကြီးပဲနဲတာမဟုတ်ဘူး။အကုန်လုံးလိုက်ပြောတော့ဘယ်ကုန်မလဲ။ဟိုမှာနေရတာမှာဟောတာကအကျင့်တွေစုံလို့သူကစုံလို့ပဲအကြဓမ္မဒါကတွေကိုယ်ကိုယ်သားတွေနာမျိုးမျိုးကိုယ်ကိုယ်သားတွေ သိပင်တော်တော်ကိုယ်ွယ်သားတွေအဲတိရစ္ဆာန်တွေကိုယ်ွယ်သားတွေသုံးလို့ပဲအကျင့်တွေလည်းပဲတိရစ္ဆာန်တွေအတူယူပြီးကျင့်တာတွေခွေးကျင့်၊နွားကျင့်တွေဒီလိုဟာတွေသုံးလို့ပဲဆိုတော့လည်းအများကြီးအများကြီးဖြင့်ကျန်ကန်တွေကခွေးကျင့်၊နွားကျင့်လောက်ကိုငါငါလောက်သာသူကပေါ်ပြတာများတယ်ဒါလည်းမဟုတ်ပါဘူးအကုန်လုံးပါပဲကျင့်တယ်မျိုးမျိုးသားတ္တဝါတွေအတူယူပြီးတော့ကျင့်တာတော့မျိုးမျိုးသားတ္တဝါတွေ အဲကိုယ်ဝေသာတို့ကိုယ်ရီနွားတွေကိုယ်ဝေသာလည်းပါတာလည်းကောင်းဝင်ကိုယ်ဝေသာပါတယ်နခတိပါတွေကိုယ်ဝေသာပါတယ်အဲပြီးတော့ကောင်းဝင်ဘုံမှာဖရာတို့ပြမာတို့တရားတို့ကိုယ်ဝေသာတွေလည်းပါတယ်အဲဘာသာတရားတွေဒီဘုရားဘာသာမှဘုရားသာသနာတော်မှတပါအခြားဘာသာတရားတွေအဲဒီသီလပဒပရမာသကြီးရဲ့ပဲသီလပဒယူရည်အလေးခြင်းများတဲ့သစ္စာသစ္စာလေးပါးမြင်တာလည်းမပါဘူးသူတို့လည်းသစ္စာလေးပါးမြင်အောင်ကျင့်ရတာမဟုတ်ဘူး မဂ္ဂင်7ပါးလည်းမပါဘူးတဲ့လူရင်းတော့မဂ္ဂင်7ပါးအရေးကြီးတာပါမဂ္ဂင်7ပါးအချင်းဟာအချင်းမှမယ်မဂ္ဂင်7ပါးချင်းရင်သစ္စာ၄ပါးကိုသိတာပဲသစ္စာ၄ပါးသိတဲ့ဆိုရင်မဂ္ဂင်7ပါးပွားများတာပဲမိမိသာနာမဂ္ဂင်7ပါးပွားအောင်ကျင့်သစ္စာ၄ပါးကိုသိပြီးသစ္စာ၄ပါးကိုသိအောင်ရှုရင်မိမိသာနာမဂ္ဂင်7ပါးပွားများသည်ဒါအာယုန်နဲ့အာရမဏိကပါပဲ သစ္စာလေးပါးကအာယုံမဂ္ဂင်၈ပါးကအာရဏိကအာရဏိကဆိုတာအာယုံယူတတ်တဲ့တရားပေါ့သစ္စာလေးပါးရှိရင်မဂ္ဂင်၈ပါးဖြစ်တယ်မဂ္ဂင်၈ပါးဖြစ်ပွားလို့ရှိရင်သစ္စာလေးပါးသိတယ်အဲအခုသီလဗဒရာမာသအယူကတော့သစ္စာလေးပါးလည်းမြင်အောင်ကျင့်ရတာမဟုတ် မဂ္ဂင်7ပါးလည်းပွားရတာမဟုတ်တဲ့ဒီလိုမဟုတ်ဘဲနဲ့အကျဉ်းသစ္စာမမြင်မဂ္ဂင်မပါလေးခြင်းငါဖြင့်အလေးခြင်းတစ်ခုခုမျှဖြင့်ချမ်းသာမြဲပြီတဲ့ဆင်းရဲခါပင်ကုန်ငြိမ့်ပြီးတော့ချမ်းသာမြဲသွားလိမ့်မယ်။ကောင်းကင်ဘုံရောက်ပြီးတော့အများအားချမ်းသာနေလိမ့်မယ်စသည်ယူဆတာတွေပေါ့အဲဒီကျင့်ကျင့်လို့ရှိရင်နောက်ခါကာလမှာဆင်းရဲကြည့်ပဲနဲ့အများအားချမ်းသာသွားလိမ့်မယ်ယုံကြည်ကြ။သီလဗရပရမသာခေါ်တယ်။ မြတ်စွာဘုရားဟောကြားတဲ့မဲခင်7ပါးအကျင့်လွတ်ပြီးတော့တခြားတစ်ပါးသောအကျင့်ဟူသည်များတွေယုံကြည်စွဲမှတ်တဲ့ဥစ္စာဗိလဗဒသရမာသဒိဋ္ဌိခေါ်တယ်အဲ့ဒါလေးလည်းနားလည်ထားမှာဟောတာပါမှာဗိလဗဒပရမာသဒိဋ္ဌိကင်းတယ်ဆိုတာအကျင့်မှန်သိထားလို့မဲခင်7ပါးအကျင့်ကသိထားတာကိုမဲခင်7ပါးအကျင့်အကျင့်မှနိဗ္ဗာန်ရောက်နိုင်တယ်ဆင်းရဲကတည်းငြိမ်းနိုင်တယ်ဆိုတာအမှန်သိထားတော့ အဲဒီမဂ္ဂင်7ပါးမှအလွတ်ဖြစ်တဲ့အကျင့်တွေကိုယုံကြည်မှုမရှိဘူးမဂ္ဂင်7ပါးမှအလွတ်ဖြစ်တဲ့အကျင့်တွေဟာသီလပရပရမာသဒိဋ္ဌိတွေပဲဒိဋ္ဌိကျင့်နေအဲဒီဒိဋ္ဌုပါဒအဲသီလပတုပါဒသီလပတုပါဒခေါ်တယ်သီလပတုပါဒဒီမှာအဲဒါအရေးကြီးတယ်အခုတရားအထုတ်လို့ကိုယ်တဏှာယုံနာမှုတွေအဖြစ်ဖြစ်တယ်မြင်နိစ္စဒုက္ခအနာတ္တမြင်ဝိပဿနာဉာဏ်ရှင်းတာပြည့်စုံတဲ့အခါ နိဗ္ဗာန်တွေ့သွားပြီဆိုရင်အဲဒါအောက်ထစ်ဆုံးသောတာပန်ဖြစ်တာပဲသောတာပန်ဖြစ်သွားတဲ့ပုဂ္ဂိုလ်ဟာအဲဒီလိုအလေးကျင့်နေယုံကြည်မှုမရှိတော့ဘူးကျင်ကောင်းနေရခြင်းမယုံဘာလို့လဲတော့သူကအကျင့်မှသူကသိထားတာကိုမဂ္ဂင်7ပါးအကျင့်ဉာဏ်နဲ့ကြားရင်ဓဝါ6ပါးပေါ်တိုင်းပေါ်တိုင်းနေလိုက်ပြီးတော့ရှုရတာမဂ္ဂင်7ပါးအကျင့်တွေပဲအဲရှုနိုင်အောင်မှတ်နိုင်အောင်ကြောင်းကြဆိုင်ပြေးတာကသမ္မာဝါယာမ မှားရအောင်ကြောင်းညာဆိုင်ပေါင်းနေပိန်နေထိုင်နေကြည့်တယ်မြင်နေကြားတယ်စသည်ဖြင့်ကြောင်းညာမဆိုင်ဖဲနဲ့အမှားတိမဖြစ်ဘူးအများအားကြောင်းညာဆိုင်ပြီးနေရတာနောက်ကတွန်းပြီးနေရတယ်လို့ပဲအချိန်တိုင်းချိန်နဲ့ကြောင်းညာဆိုင်မှုပါတယ်အဲဒါသမာဝါယာမခေါ်တယ်မှန်စွာအထုတာပဲမှားရတာကသမာဓိရဲ့ခေါင်းနာမှားရပိန်နာမှားရထိုင်နာမှားရထိတာမှားရမြင်နာမှားရကြားတာမှားရဖြစ်ခဲ့ဖြစ်ခဲ့သဘောမှန်တယ်မှားရတာ မရှိတာတွေမဟုတ်တာတွေကြံတွေးပြီးတော့အမှားရတာမဟုတ်ဘူးရှင်းအောင်တွေကိုပြန်တွေးပြီးမှားရတာမဟုတ်ဘူးခုလောလောဆယ်မြင်မြင်သာကြရင်ကြားတာဖောင်းရင်ဖောင်းတာပင်ရင်ပင်တာထိရင်ထိတာအဲလှုပ်ရင်လှုပ်တာထိုင်ရင်ထိုင်တာကိုယ်ရဆန်းတာသိကူးတာစဉ်းစားတာကြံသေးတာနာရင်နာတာစသည်ဖြင့်တကယ်ဖြစ်ပေါ်တဲ့တရားလေးတွေခြေတိုင်းခြေတိုင်းလိုက်ပြီးမှားရတာဒါပါမသတိမှားတိုင်းမှားရနေတာအဲဒီတော့မှားရတဲ့အာယုံမှာ ခိုက်တံအချင်းတည်သွားတာပဲတခါမှတခါတည်တာပဲသူ့အာယုံနဲ့သူ့သိနဲ့ကကနဲ့ကကနဲ့တခါတည်တာသမာသမารိခေါ်တယ်ဝိပဿနာခဏိကသမာဓိအဲဒါသမာဝါယမသမာဓိသမာသမာဓိဒီသုံးခုကသမာဓိမဲ့ခင်သုံးပါအဲဒီမှတ်မိတဲ့အာယုံအမှန်တိုင်းသိသွားတယ်မြင်မြင်ကမျှသဘောကြားရင်ကြားကမျှသဘောတိုင်းသိတာပဲ ပုဂ္ဂိုလ်သားတော်ယောက်ျားမိန်းမဆွဲလာမပါဘူးအဲဒီခိုက်တာမှာဖောင်းရင်ဖောင်းတာပင်ရင်ပင်တာတောင်းတာကျင်းတာတွန်းကန်တာလှုပ်ရှားတာသူ့သဘောမှန်လေးတွေဒါပြီးတယ်နောက်ကြတော့ဖြစ်ပြီးပြက်သွားတဲ့ဖြစ်ခံရပြက်ခံရဖြစ်ပြီးပြက်သွားတဲ့အိဋ္ဌမမြဲဘူးအဲ့ဒါတွေလည်းပြီးတယ်အဲဒီတော့သဘောမှန်လေးတွေကြီးတယ်မှန်တိုင်းမှန်တိုင်းပြီးနေတာတမာလေးကြီးမှန်တိုင်းမြင်မှန်တိုင်းပြီးတာအဲဒီတော့မှန်တိုင်းပြီးအောင်လို့စိတ်ဝိညုပေးတာတမာသင်္ကပ္ပမှန်တိုင်းကြံပြီးတာသမာဓိနဲ့သမာသင်္ကပ္ပကပညာမဲ့ကဏ္ဍပါ သမာဝါယမသမာဓိသမာသမာဓိက သမာဓိမဲ့ခင်၃ပါးပေါင်းလိုက်ရင်မဲ့ခင်၅ပါးရှိတယ်။ကာရကမဲ့ခင်ပဲဘာဝနာလို့အားထုတ်ကျင့်ရမှာဒီမဲ့ခင်၅ပါးနဲ့အလုံးလုံးနေရတာဒါမှမဟုတ်မဲ့ခင်၅ပါးကကာရကအလုသမားကြီးအခုကာလမှာအလုသမားမျိုးပဲရှုပြီးမှုပြီးအောင်လို့ဒီ၅ပါးသောတရားတွေအညီညွတ်စုပေါင်းပြီးတော့လှုပ်လှုပ်နေကြတာကာရမဲ့ခင်တခါမှရင် ဒီကာရမေငါးပါးတခါမှရင်ကာရမေငါးမှတ်တိုင်းမှနဲ့ကာရမေငါးပါးပွားနေယူတိုင်းယူတိုင်းအဲဒီမေငါးပါးသောတရားပွားနေကာမဝါစာသမာကာမနာသမာအာဇီဝဆိုတဲ့သီလမေခင်တွေကတော့သီလဆောက်တည်တွေကအစတွေကပြည့်စုံလာပြီတဲ့အဲဒီတော့ပြည့်စုံလာတဲ့သမာဝါစာသမာကာမနာသမာအာဇီဝတွေကရှုမှတ်နေတဲ့အခါပြည့်သွားတာတော့မပြတ်ပါဘူးဒီမျက်ဒီရနာဒီမျက်ရှိနာပဲပို့ပြီးတော့စင်ကြဲလာတယ်ဆိုတော့အဲဒါကြောင့် အဲ့ဒီသမာဝဇ္ဇသမာကမ္မရသမာအသီဝဆိုတဲ့သီလမဲ့ခင်၃ပါးပါထည့်လိုက်ရင်ခုနက၅ပါးနဲ့၃ပါးဆိုတော့၈ပါးပေါ့မဲ့ခင်၈ပါးဆိုတာဒါပဲယူတိုင်းယူတိုင်းမဲ့ခင်၈ပါးတွေတကယ်ဖြစ်နေတာက၅ပါးပဲအဲသီလဆောက်တည်တာတော့စင်ကြဲနေတဲ့သီလမဲ့ခင်က၃ပါးနဲ့ပေါင်းရင်မဲ့ခင်၈ပါးယူတိုင်းယူတိုင်းမဲ့ခင်၈ပါးပွားနေတယ် ဟောင်းနေပိန်နေထိုင်နေကြည့်တယ်မြင်တယ်ကြားတယ်စဉ်းစားတယ်သိကူးတယ်ကြံစီတယ်နားတယ်ကျင်တယ်ကြိုက်ခဲတယ်ကြွတယ်လှမ်းတယ်ချတယ်တကယ်ဖြစ်ပေါ်တဲ့ယုံနာအမူအရာလေးတွေကိုနိုင်ပြီးတော့ရှုမှတ်တယ်ရှုမှတ်တယ်ဟာအဲ့ဒီမဂ္ဂင်7ပါးတရားတွေပွားနေတာအဲ့ဒီလိုပွားရမှာဒါမြတ်စွာဘုရားသာသနာတော်ကဟောထားတဲ့အကျင့်မှန်ပဲနိဗ္ဗာန်တကယ်ရောက်စေတဲ့အကျင့်မှန် အဲဒီအကျင့်မှန်ကိုလွတ်ပြီးတော့တခြားတစ်ပါးနီးဖြင့်ဆင်းရဲကလွတ်မြောက်လိမ့်မယ်လို့ဒီလိုယူဆယုံကြည်တယ်။ဘာသာရေးအကျင့်တွေရှိတယ်ဘာသာရေးအကျင့်မှားတွေပေါ့အကုန်လုံးအကျင့်မှားတွေကကောင်းကဘုရားသခင်ကိုယ်ဝယ်နေုံနဲ့ယုံကြည်နေုံနဲ့ကောင်းကင်ဘုံရောက်ရင်ဉာဏ်ချမ်းသာလိမ့်မယ်။ဒါလည်းအကျင့်မှားပဲအကျင့်မှားယုံကြည်တာပဲ။နတ်ကိုယ်ဝယ်ယုံနဲ့ရင်းနာပူဇော်ယုံနဲ့ အဲနောင်ကြလို့ရှင်မိမိတို့ရှိတဲ့အတိုင်းကောင်းစားချမ်းသာသွားလိမ့်မယ်လို့ယုံကြည်တာတွေလည်းရှိတယ်။ဒီပြင်လည်းပဲရှိတာပါပဲဒီလိုယုံကြည်မှုတွေကလည်းမျိုးမျိုးရှိတယ်ဘာသာရေးတရားတွေဆိုတော့သူဟာတွေအကုန်လုံးလိုက်မပြောနိုင်ဘူး။အဲလူရင်းကတော့မိမိတာနာတကယ်ဖြစ်ပြတဲ့ယုံနာနေရှုမှတ်တဲ့မဂ္ဂင်၈ပါးအကျင့်အဲ့ဒါအကျင့်မှန်ပဲ။အဲ့ဒီမဂ္ဂင်၈ပါးအကျင့်ကိုလွတ်ပြီးတော့တခြားတစ်ပါးနည်းဖြင့်ဆင်းရဲကလွန်မြောက်လိမ့်မယ်တဲ့ယုံကြည်ယူဆတဲ့ဥစ္စာတိရပ္ပရပရာမာသ

သီလဝိရုပါဒကဘာသာရေးကျင့်မှကိုကျင့်ကောင်းမှပြီးဆွဲတဲ့ဒိဋ္ဌိအဲဒါဒိဋ္ဌုပါဒဆိုတာကတော့ခံခံရကျိုးမရှိစသဖြင့်ယူတဲ့ဒိဋ္ဌိဒီလိုပဲကွဲဒါဒိဋ္ဌိတော့ဒိဋ္ဌိကြီးတယ်ပဲယူမှကြီးတယ်ဒါကြောင့်ဥပါဒံ၄ပါးဆိုတဲ့ကျင့်ကြံအားဖြင့်ကာမုပါဒာနဲ့ဒိဋ္ဌုပါဒာနှစ်ခုပဲတဲ့ကာမုပါဒာနှစ်တဲ့ပြီးတော့ตายရတယ်ဒိဋ္ဌုပါဒာကအယူမှားပြီးတော့ ဆွဲလန်းတယ်ကာဟုပါဒံကနှစ်သက်သာယာပြီးဆွဲလန်းတယ်ဒိဋ္ဌုပါဒံကအယူမထင်မှပြီးတော့ဆွဲလန်းတယ်အဲဒီဥပါဒံတွေဖြစ်တယ်ဒါဘယ်ကဖြစ်တာလဲဆိုတဏှာကပါရလို့တဲ့အဲမြင်လို့ခံစားမှုကြားကြားလို့ခံစားမှုစသည်လေခံစားမှုအကြောင်းပြုပြီးတော့တဏှာကပါရပြီးတော့ဆွဲလန်းဆွဲလန်းရတာနေပြီးတော့ဒိဋ္ဌိလည်းဖြစ်ပြီးတော့ဥပဒိဋ္ဌုပါဒံလည်းဖြစ်ဥပါဒံလည်းဆွဲလန်းတယ်ဆွဲလန်းတော့ ဘာဖြစ်တော့ဆိုတော့ဥပါဒံကြောင့်ဖြစ်ကြောင်းကံဘဝဖြစ်ပြီးဆွဲလန်းဆိုကြည့်ရင်မိမိဆွဲလန်းတဲ့အတိုင်းသူကြိုက်တဲ့အလုပ်ကလေးတွေလုပ်တော့ကုသိုလ်ကအကုသိုလ်ကနေဘဝတွေဖြစ်လာတယ်များသောအားဖြင့်အကုသိုလ်ကနေဖြစ်တယ်အကျဉ်းကောင်းခြင်းမှရနေတဲ့ခါတော့ကုသိုလ်ကဖြစ်ပါရဲ့အကျဉ်းကောင်းနိလန်းကောင်းမရတဲ့ပုဂ္ဂိုလ်တွေမှာအကုသိုလ်ကနေပြည့်စင်တာဆွဲလန်းတဲ့အတိုင်း ဒီခုဘဝရင်ကောင်းအောင်နောက်ဘဝတွေကောင်းအောင်ဒီလိုလုံးမှကောင်းမှာပဲဒီလိုလုံးမှချမ်းသာမှာပဲလို့ယုံကြည်ပြီးတော့ပြုလုပ်ကြတော့အာဟုတုကံနဲ့ဖြစ်များပါတယ်အဲဒါဖြစ်ကြောင်းကံဘဝဖြစ်သည်အဲဒီနာပဲဆိုပါတော့ခံစားမှုဝေဒနာဖြစ်သည်ဝေဒနာကြောင့်ဒနာဖြစ်သည်ရသသွားတယ် ဝေဒနာကြောင့်ဝေဒနာကြောင့်အနာဖြစ်သည်အနာကြောင့်သလာမှုဥပါဒံဖြစ်သည်ဥပါဒံကြောင့်ဖြစ်ကြောင်းကံဘဝဖြစ်သည်အဲဒီကြောင့်ဒါယခုဘဝမှာအကျိုးကနေပြီးအကြောင်းတရားတစ်ပတ်ပြန်လဲလာကိုအဲဒီအကြောင်းဘဝဖြစ်လာတော့ ဘဝကဘဝဆိုတာကံပဲသူကြောင့်ကံပဲသူကြောင့်ကံကြောင့်ဘဝသည်ဖြစ်မှုဇာတိပေါ်လာပြီသူကြောင့်ကံပြီးတော့ဒီဘဝကစေတဲ့အခါသုရိစေအဲဒီကသုရိစေချုပ်သွားတဲ့အခါဒီကနေ့ကဆွဲလန်းတဲ့အာယုံလေးမနေ့ကပြောတဲ့အတိုင်းကံကံမနဲ့ဒီနေ့အာယုံလေးဆွဲပြီးတော့ဘဝသည်ဝိညာဉ်ဖြစ်လာအဲ့ဒါကိုဇာတိလို့ဒီမှာတော့ပေါ်ပြတယ်ဘဝသည်ဖြစ်တဲ့ဖြစ်ခြင်းသဘောဇာတိဆိုပြီးတော့ပြရတယ်ဇာတိဖြစ်ပေါ်ဇာတိပေါ်လာပြီ ဆိုရမယ်ခြေကြောင်းကံခြေကြောင်းကံကြောင့်ဘဝတွေဖြစ်မှုသာတိပေါ်လာပြီအဲဘဝတွေဖြစ်ရင်အိုနာသေးဆိုရင်ကုသေဆက်ရဆင်းရဲတွေဖြစ်လို့ဖြစ်သွားပြီဒီရကြထောင် အောက်ကခံဖို့ကြည့်သွားကြအောင်လေအမှန်မသွားအမှန်မြင်ငါဝိဇ္ဇာကြောင့်သံဃာလိန်တို့ဒီမြောကိုလျက်သုံးမြို့မှုကံပြုစီမံ၍ဝိညာဉ်တွေ့စနာယုတ်ကလျက်သောရအာယရဏ သ6ဖြာဝေဒနာကြောင့်ခန္ဓာမှုဝေဒနာကြောင့်တဏှာ6တံတဏှာ6တံသာပါတော့ဆိုလို့ရှိရင်အစင်းကိုပါရတဲ့တဏှာတမဲ့ပါရတဲ့တဏှာကတခု အပန်းအနံ့အရသာအတွေ့အထိသဘောအာယုအာရုံ6ပါးပါပဲအာရုံ6ပါးကိုသာတမဲ့တဲ့တဏှာ6မျိုးတကား ဝိပဒနာပါဒနာခန္ဓာဒနာရတဒနာဖုဒ္ဓဝဒနာဓမ္မဒနာဆိုပြီးပါဠိလိုလည်းဒီလိုခေါ်တယ်။အမှားလိုတော့ကိုမြင်ရတာကြားရတာနားရတာစားသိရတာတွေးထိရတာသိကုစဉ်းစားမိတဲ့အာယုံအဲအာယုံ6ပါးကိုသာဒဒနာ6ပါးဖြစ်သည်။အဲဒါဝေဒနာကြောင့်ဖြစ်တာတဲ့ခံစားရလို့အကောင်းဆိုးတွေခံစားရလို့ဖြစ်တယ်။တဏှာ6တံပါရနှင်းအဲတဏှာချင်းဥပါဒံဖြစ်တာဆွဲလန်းတာက ဏှာကตายပြီးတော့ဆွဲလန်းဒိဋ္ဌိကထင်မှားပြီးတော့ဆွဲလန်းတဏှာ6တံပါရနှင်းသိရန်ကြောင်းသံစင်လောင်း၏အဲဒါဓမ္မဘဝဥပါဒနာပစ္စယဘဝရှင်းကြောင်းကံဖြစ်လာပြီးဥပါဒီဘဝလည်းပဲဟိုဒိဋ္ဌသုံးပါးမှာတော့ဟောပါတယ်ဒါပေမဲ့အဲ့ဒီဥစ္စာဒီမှာပြောနေခြင်းဟို ဥဒနေတဲ့ပုဂ္ဂိုလ်တွေအလုံးရှုပ်သွားတယ်သူကနားမလည်ပဲရှုပ်ခွေးသွားတယ်ဒီမှာအကြောင်းကံနဲ့ပဲဒါတော့ဆိုရင်လုံလောက်ပါတယ်ရှင်းရန်ကြောင်းရှင်းရန်ကြောင်းသင်လောင်း၏သမဘဝဖြစ်လာပြီးသိုးကောင်းဘဝသိုးကောင်းဘဝဖြစ်ရပြန်ရာဖြစ်ရပြန်ရာအကုသိုလ်ကံကြောင့်သိုးတဲ့အပယ်လေးပါးဘဝတွေဖြစ်ရသည်ကုသိုလ်ကံကြောင့်ကောင်းတဲ့ဘဝတွေဖြစ်ရသည်ဇာတိပဲဇာတိဖြစ်ရတော့ ကိုယ်ကစေရေးပူဆွေးနေငိုကြွေးကိုနာစင်ချမ်းမြပူပန်ရပြီ လုံးဝဆင်းရဲစုသာသည်အဲဒီဆင်းရဲဖြစ်သွားတယ်အဲဒါကိုဒီကဒီလင်္ကာလေးဆိုပြီးရင်လည်းအချိန်ကကုန်သွားကြပြီအဲဝိညာဉ်မျိုးစွေဝိညာဉ်မျိုးစွေသာ၍ဖြစ်လင်သာ၍ဖြစ်လင်နာနဲ့ယုတ်လဲနာနဲ့ယုတ် သက်ပါဝင်အာယရဏသတ္တပေါ်ခြင်းကောင်းဆုံးများခံစားမိရောပင်အဲဒါပစ္စုပန်ကျိုး၅ပါးတဲ့ဝိညာဏသတ္တဖသဝေဒနာပစ္စုပန်ကျိုး၅ပါးဆိုတာအခုမိမိတို့သာနာမှာမြင်လာကြားတယ်မပြတ်ထင်ရှားနေတဲ့သဘောတရားတွေပဲအဲဒီသဘောတရားတွေရှုရတာကဥပဒနာကျူရတာသူတို့ရှုနေရတယ် မရှိရင်ဘာဖြစ်တော့ဆိုခံစားသည့်အတွက်တဏှာဖြစ်လာသည်တဲ့ဆိုရမယ်ခံစားသည့်အတွက်ခံစားသည့်အတွက်တတ်မဲ့ခင်မင်းတတ်မဲ့ခင်မင်းဤတော့ပြုညာဤတော့ပြုညာကောင်းသာမြည်ခြင်းကောင်းသာမြည်ခြင်းဝင်စားဆွဲလာဝင်စားဆွဲလာရောရန်ပြုလင်ရောရန်ပြုလင်နောင်ဘဝနောင်ဘဝပြည့်ရဇာတိပင်ပြည့်ရဇာတိပင်ခံစားသည့်အတွက်ခံစားသည့်အတွက် င်မင်းဤတော့ပြုညာကောင်းစားမိခြင်းဝင်စားဆွဲလံဘောရပြုလင်နောင်ဘဝရှိရဇာတိပင်အဲခံစားတဲ့အခုလောလောဆယ်ခံစားနေတဲ့ဝေဒနာဝေဒနာကောင်းတတ်ကြတာမှန်ကတော့ဝิญဉာဏ်သလားဖသဝေဒနာ၅ခုလုံးပါပဲ။ အဲဒီငါးခုဖြစ်တဲ့အတွက်တမဲ့ခင်မင်းနဲ့တဏှာဖြစ်လာပြီတဲ့မရှုနိုင်လို့ရှိရင်အဲဒီလိုဖြစ်တာပဲဝေဒနာဖြစ်เสียဝေဒနာဟူသောအကြောင်းကြောင့်တဏှာတဏှာဖြစ်ပြီတဲ့ဝေဒနာကြောင့်တဏှာဖြစ်တဏှာဖြစ်တော့ဥပါဒံတဏှာဖြစ်เสียဥပါဒနာတဏှာကြောင့်ဥပါဒံဖြစ်ပြီညီတော့ပညာကောင်းစားနေတဲ့ဥပါဒံဘယ်လိုဆိုရင်ကောင်းမှာပဲလို့အဲကောင်းစားဖို့ရတယ်ဆွဲလန်းတယ်တဏှာပါရပြီးတော့ကိုလိုရှိတာတွေကို ရအောင်ဘယ်လိုလုပ်ရင်ကောင်းမယ်ဆိုတာဆွဲလမ်းမှုဖြစ်တာအဲဒီလိုခံစားတဲ့ဥစ္စာငါပဲလို့ထင်ပြီးတော့ငါကောင်းစားအောင်ဘယ်လိုလုပ်ရမလဲဒါလိုလည်းပဲသူကဆွဲလမ်းမှုဥပါဒံဖြစ်တယ်တဏှာဥပါဒံဒိဋ္ဌိဥပါဒံနှစ်မျိုးထိုက်ပြရတဲ့ဆိုတော့ပြည့်နိုင်တာမြည်လို့ပညာကောင်းစားမြည်ခြင်းအဲဘယ်လိုလုပ်ကောင်းစားမယ်ထင်တော့ကိုအဲဒီထင်တဲ့အတိုင်းဝင်စားဆွဲလမ်းပြီးတော့ တဏှာချင်းပါရပြီးဝင်စားဆွဲလန်းဒိဋ္ဌိချင်းအထင်မှားဝင်စားပြီးတော့ဆွဲလန်းအဲဒီဆွဲလန်းသည့်အတိုင်းမျောမှန်းရော်ရမ်းပြီးတော့ပေါ်တယ်ဟုတ်တယ်ရဲ့ကောင်းတယ်ရဲ့ဆိုပြီးတော့ပြုတယ်အခုဒီလိုပြုနေကြတာပဲကောင်းနိုင်မယ်ရှင်ပြီးကောင်းလုံးတော့ကောင်းလုံးနဲ့ပြုနေကြတာပဲကိုယ်တော်ကြတာကိုကြိုက်တဲ့ဥစ္စာကောင်းနိုင်မယ်ကောင်းနိုင်မယ်တင်ပြီးတော့ပြုနေကြတာပဲပြုလိုက်တော့ဗာပြည့်တယ်က ကာမဘဝဖြစ်တယ်ဒါဥပါဒနာပြုစရာဘောဖြစ်ကြောင်းကံပဲရောရန်ပြုတာနဲ့ဖြစ်ကြောင်းကံဖြစ်ကြောင်းကံဖြစ်တော့ဘဝပြည့်စရာဇာတိနောင်ဘဝဖြစ်ရတာနောင်ဘဝဇာတိဖြစ်လာတယ်အဲတော့သစ္စုပ္ပန်အကြောင်းကြောင့်အနာကအကျိုးဖြစ်လာပြီးအထီးကဆက်ဆက်ပြထားပါတယ်အဲသစ္စုပ္ပန်အကြောင်းကဒီထဲမှာဝေဒနာပြည့်စရာတဏှာတဏှာကအကြောင်းတွေပါ တဏှာပစ္စယဥပါဒနာဥပါဒဆွဲလမ်းမှုကအကြောင်းလိုပါဥပါဒနာပစ္စယဘဝဖြစ်ကြောင်းကံကအကြောင်းလိုပါဒီ၃ခုပဲဒိသသမုပ္ပါဒေသနာမှာဓာတ်ရိပ်ဘာသာ၃ခုအတွဲဝင်နေတာကတော့ဝိဇ္ဇာနဲ့အဲအဝိဇ္ဇာနဲ့သင်္ခါရတဏှာဖြစ်တယ်ဆိုရင်အဝိဇ္ဇာမပါဘဲနဲ့တဏှာမဖြစ်ဘူးအာယုံအမှန်တိုင်းမသိလို့သူတဏှာဘာတမဲ့တာပဲကောင်းတယ်လို့ထင်လို့ မသိတော့ပဲကောင်းတယ်ထင်ကောင်းတယ်ထင်ပြီးသာတတ်မယ်လားအဲတဏှာဖြစ်တယ်ဆိုရင်ဝိဇ္ဇာပါနေလားနောက်ကာမဘဝဖြစ်တယ်ဆိုရင် သင်္ခါရပါလားသင်္ခါရနဲ့ကာမဘဝဆိုတာကလည်းပဲဟိုတပေါင်းနဲ့ပဲအဲခွဲတာတော့မှသက္ကရာ၃မျိုးခွဲတာ၃မျိုးခွဲတာထဲမှာတချို့ဟာတွေကတော့အသိခက်ပါတယ်အဲစေရနာကကံနဲ့ စေတနာနဲ့တွဲဖြစ်တာတွေကသင်္ခါရတဲ့အဲ့ဒါကတော့သိခဲ့တယ်ရှင်းရှင်းတော့အာထုံမှုကြောင့်ညာဆိုင်မှုရဲ့သင်္ခါရနောက်ဆုံးပြီးပြတ်သွားတဲ့ပြုမှုကတော့ကိုကာမဘဝအဲဒီလိုလည်းခွဲတယ်အဲ့ဒါကလည်းနည်းမှတ်လို့ပြုလို့လည်းပါရှင်းရှင်းတော့ဇောဇောခုနှစ်ချိန်မှာရှင်းရှင်းတော့ဇော6ချိန်ကသင်္ခါရနောက်ဆုံးဇောက ကာမဘဝအဲလိုခွဲနေတော့ရှင်းရှင်းကစပြီးတော့အာထုတ်ကြောင်းကြဆိုင်တာကသင်္ခါရနောက်ဆုံးပြီးပြတ်သွားတာကကာမဘဝအဲဒီလိုအလွယ်တကူမှတ်တာဒီလိုပဲမှတ်မှာဆိုတွဲရပါပဲခွဲလို့မရဘူးသူကသင်္ခါရဖြစ်ရင်ကာမဘဝဖြစ်တာကာမဘဝဖြစ်တယ်ဆိုရင်သင်္ခါရပါသင်္ခါရမပါဘဲနဲ့ကာမဘဝမဖြစ်ဘူးအဲဒါကြောင့်တရေဟောတာကတဏှာဥပါဒံကာမဘဝ၃ခုပါဝင်တာက အဝိဇ္ဇာနဲ့သင်္ခါရနှစ်ခုပေါင်း၅ခုတဲ့သစ္စုပ္ပန်အကြောင်း၅ပါးအဲဒါကိုအဲဒီမှာအဝိဇ္ဇာသင်္ခါရတဏှာဥပါဒံဝဤ၅ပါးကိုတိတ်ကြောင်းလွားခေါ်သည်ဒါအနည်းပြောကြည့်ကြတာတရားအဝိဇ္ဇာပစ္စယသင်္ခါရအဲဒီဟောတာနှစ်ခုပဲဟောတယ်တဏှာဥပါဒံဘဝကတွင်းဝင်တာအဝိဇ္ဇာဖြစ်ရင်တဏှာဥပါဒံပါလာပဲ ငါဥပါဒံဆက်ဖြစ်တော့တာပဲသင်္ခါရဖြစ်ရင်လည်းဘဝဖြစ်တာပဲအဲကြောင့်မို့အဝိဇ္ဇာသင်္ခါရကတည်းကဟောတဲ့အင်္ဂါနှစ်ပါးဒနာဥပါဒံဘဝကတွန်းဝင်တဲ့အင်္ဂါ၃ပါးအဲ့ဒါပေါင်းရင်အင်္ဂါ၅ပါးအဲ့ဒီ၅ပါးသောတရားအတိတ်အကြောင်းတော်ပဲအတိတ်အကြောင်းတရားတွေအတိတ်ဘဝပြီးခဲ့တဲ့အကြောင်းတရားတွေအဲဒါလေးနဲ့သုံးမှရှင်းပါတော့အဝိဇ္ဇာသင်္ခါရ သိမာယသနာသနာပါဒံဘဝဘဝသိငါးပါးကိုသိငါးပါးကိုသိကြောင်းလွာခေါ်သည်သိကြောင်းလွာခေါ်သည်ဝိဇ္ဇာဝိဇ္ဇာသံဃာရသံဃာရသနာသနာပါဒံသ ပစ္စယသင်္ခါရဝိဇ္ဇာဥသောအကြောင်းကြောင့်သင်္ခါရတို့ဖြစ်ကြသည်သင်္ခါရပစ္စယဝိညာဏသင်္ခါရကြောင့်ဝိညာဉ်ဖြစ်သည်ဝိညာဉ်ဖြစ်သည်ကစပြီးနာယုသနာဖသဝေဒနာဒီ၅ပါးသစ္ဆုတ်ပံအကျိုးခုမြင်နိုင်ကြတဲ့ထင်ရှားတဲ့တရားတွေပါပဲဆိုရဝိညာဉ်နာယုသလာယရဏဖသဝေဒနာ ခေါ်သည် ဆိုတဲ့အကြောင်း၅ပါးကြောင့်ပစ္စုပန်အကျိုး၅ပါးဖြစ်တယ်ဝိညာဉ်နာသနာဘာသာဝေဒနာဒါ၅ပါးပစ္စုပန်ကျိုးလာ၅ပါးဖြစ်နေပြီအဲပစ္စုပန်ကျိုးလာတဲ့ဝေဒနာကိုမိပြုပြီးတော့တဏှာနဲ့ဥပါဒံကာမဘဝဖြစ်သည်တဲ့အဲလိုဖြစ်တော့တဏှာဖြစ်တယ်ဆိုရင်အဝိဇ္ဇာအဲတဏှာနဲ့ဥပါဒံဖြစ်တယ်ဆိုဝိဇ္ဇာပါတော့တာပဲကာမဘဝဖြစ်တယ်ဆိုသင်္ခါရပါဒါကြောင့်မို့ တဏှာဥပါဒံဘဝ၃ပါးကိုဟောလိုက်ရင်ဝိဇ္ဇာသင်္ခါရကတော့မလွဲမကင်းတာပါသွားတယ်ဒါမှထည့်ကြည့်ပါ၅ပါးပဲတဲ့ပြစ္ဆုတ်ပန်ကြောင်း၅ပါးပြစ္ဆုတ်ပန်ကြောင်းနဲ့တိတ်ကြောင်းဟာခေါင်းစဉ်လောက်ပဲကွဲတာဘာမှမထူးဘူးဒီတရား၅ပါးပါပဲအဲဆိုရမယ်တဏှာဥပါဒံဥပါဒံမမဘဝ ကျိုးဇာတိဘဝတိဖြစ်တယ်ဆိုဘသူတွေဖြစ်တယ်ဆိုဝိညာဏသလားဖသဝေဒနာဒီ၅ပါးဖြစ်တာပါပဲသရမရဏဥမင်းနဲ့သေးတယ်ဆိုတာဘာတွေတုံးဆိုရင်ဝိညာဏသလားဖသဝေဒနာတွေဥမင်းလားအဲ့ဒီတရားတွေသေးတယ်ဆိုတော့နောက်ဆုံးသုရိစိတ်ဆိုတာဒီဥစ္စာတွေပါပဲအဲ့ဒါကြောင့်ဓာတိနဲ့ဇာမရဏဆိုတဲ့ဝိညာဉ်စသည်ကိုအနာဂါကျိုးလာခေါ်သည်လို့အချင်းချင်းချုံပြီးတော့ပြောတာ ဇာတိဇရာမရဏဆိုတာတခြားမဟုတ်ဘူးဝိညာဏသတ္တဖာသဝေဒနာနောင်ဘဝမှာဖြစ်မဲ့အကျိုးတွေတဲ့၅ခုပဲဒါလေးလည်းဆိုပြီးပါတော့ဆိုလဲစနဲ့ဇာတိနဲ့ဇာတိနဲ့သရမရဏဆိုတဲ့သရမရဏဆိုတဲ့ဝိညာဉ်စသည်ကိုဝိညာဉ်စသည်ကိုသာကကျိုးလွာခေါ်သည်သာကကျိုးလွာခေါ်သည်ဇာတိနဲ့ဇာတိနဲ့သရမရဏဆိုတဲ့သရမရဏဆိုတဲ့ သည်ကိုသာကကျူးလွာခေါ်သည်သာကကျူးလွာခေါ်သည်သာကကျူးလွာခေါ်သည် ဒီအကြောင်း၅ပါးပစ္စုပန်အကျိုး၅ပါးပစ္စုပန်အကျိုး၅ပါးမိပြီးတော့ပစ္စုပန်အကြောင်း၅ပါးဖြစ်အနာကအကျိုး၅ပါးနောက်ထပ်ဖြစ်လိမ့်မည်အဲနောက်ဘဝကျတော့သူကဖြစ်ရဝပစ္စုပန်ပဲအခုဘဝကအတိတ်ဖြစ်သွားကြပြီအဲဒီလိုပဲအတိတ်ဘဝပစ္စုပန်အနာကအတိတ်ဘဝပစ္စုပန်အနာကတဘာပြီးတဘာပြီးအကြောင်း၅ပါးအကျိုး၅ပါးတွေလဲပြီးတော့ဖြစ်အဲဒီဖြစ်ပုံတွေကိုပဋိသတ်သမုပ္ပါဆက်ဝိုင်းကပြရတာဖြစ်ပုံတွေ ဟိုအခြေခံနေပြောနေတာနဲ့မစုံသေးဘူး။နေ့စဉ်ငါကြလို့ရှိရင်တော့တော်တော်စုံသွားပါလိမ့်မယ်ဒီမှာအရှုမှတ်ပုံလေးပြောအောင်မှန်မှာ။အဲတော့ဒီနောက်ဆုံးကအသေးစိတ်ခွဲခြားသိရဆောင်းမို့ဆိုတာလေးဆိုလိုက်ကြအောင်ဒါလေးကနော်။ဒါလေးကလူရင်းလို့လား။ဒီကမရောက်သေးဘူး။မူလနှစ်ပြာမူလနှစ်ပြာဝေသစ္စာမှာဝေသစ္စာမှာ လေးဓာတ်ဘုသုံးရနှင့်သတ်သုံးမြာသင်္မာသနဝါကာလသုံးွယ်ဆယ်ချင်းရာရှိဖြာဝဲသင်္ဃာငါးရာသုပ္ပန္တရားကျိုးများကိုပြမိမိ ဝေဒနာကြောင့်အနာဝတ်မြင်ဖြစ်လာပဲဆက်ပြဆဲသည်ဆင်းရဲချုပ်ငိမ့်လေသည်သဝိုင်းထဲမှာမူလနှစ်ပါးပါတယ်နာနဲ့အဝိဇ္ဇာနဲ့တဏှာပဲဒွေသစ္စာသစ္စာနှစ်ပါးပါတယ်ဒုက္ခနဲ့သမုဒိယပဲအဲအလွာလေးတာကခုနကဆိုတဲ့ဥစ္စာပဲ ကိုယ်သုံးပါးဆိုတာကာမဝကိလေကိလေသာဝကာမဝဝိပါကဝနောက်လာမှာရှင်းတာအစသုံးပါးဆိုတာလည်းပဲသင်္ခါရနဲ့ဝိညာဉ်ဝေဒနာနဲ့တဏှာဘဝနဲ့ဇာတိအဲ့ဒီအကြမ်းမှာအစသုံးဒါလည်းနောက်ရှင်းတယ်အင်္ဂါ12ခုဆိုတာလည်းပဲအဲဒါတွေနောက်ခေါ်ထားပါတယ်သူကဝိဇ္ဇာရဲ့သင်္ခါရရဲ့ဝိညာဉ်ရဲ့စသည်ဖြင့်12ခုပဲကာလ3ပါးကလည်းအဝိဇ္ဇာသင်္ခါရကအတိတ်ဝိညာဉ်ကစပြီးတော့ ကာမဘဝတိုင်အောင်ပစ္စုပန်နောက်ဇာတိဇာမရဏကအနာကကာလ3ပါးအဲတိတ်အတိတ်ကအကြောင်း၄ပါးပစ္စုပန်အကြောင်း၅ပစ္စုပန်အကျိုး၅ပါးပစ္စုပန်အကြောင်းက၅ပါးအနာကအကျိုး၅ပါး၅လေးလို့ဆိုတော့20အချင်းရ20ရှိတယ်တဲ့အဲဒီအချင်းရ20ကလဲနေတာပဲအဲအတိတ်ကပစ္စုပန်ဖြစ်လိုက် ပစ္စုပန်အကြောင်းကနေပြီးတခါအနာက အကျိုးအနာကအကျိုးကလည်းနောက်ဘဝကျတော့ပစ္စုပန်ပြင်းနေတော့အတိတ်ကအနာကအဲ့ဒီဘဝမှာလည်းပစ္စုပန်အကျိုးမိပြီးတော့အကြောင်း၅ပါးဖြစ်နောက်အနာကအကျိုး၅ပါးဖြစ်စသည်ဖြင့်ဒီလိုကြောက်လဲနေတာအဲ့ဒီ7ပါးရှိတယ်တဲ့မူလနှစ်ပြား1ဒွေသစ္စာ1 2သွားလေးတာ3ဟို3ရ4အစ3ရာ5အင်္ဂါ12ဝ6ကာလ30ခွန်း20ချင်းရ8 အဲဒီရှင်မျိုးပေါ်အဲဒီရှင်မျိုးထဲမှာအင်္ဂါ9ရာပစ္စုပန်တရားအင်္ဂါ9ရာပစ္စုပန်အကျိုး9ပါးအကျိုးမြောက်အင်္ဂါ9ရာပစ္စုပန်တရားအကျိုးပစ္စုပန်အကျိုး9ပါးအလွာလေးတာထဲမှာပစ္စုပန်အကျိုး9ပါးဆိုတာပါတယ်ခုနဆိုတာထဲပါပါတယ်ဝိညာဏသနာဖသဝေဒနာအင်္ဂါ9ပါးကိုပစ္စုပန်ကျိုးလို့ဆိုသည်အဲဒီ9ပါးပဲ အင်္ဂါ၅ရာပစ္စုပန်တရားအကျိုးများထင်ရှားမိမိရှုသည်သူမှာအဲ့ဒါတွေကိုမိမိရရပိုင်ပိုင်နဲ့နဲ့ပြီးလို့ရှိရင်တဲ့အဲ့ဒါမြင်နေကြတဲ့ခုရှုနေတာတွေပဲမြင်ပြီးပြောက်ကြားပြီးပြောက်နားပြီးပြောက်စားပြီးပြောက်တွေ့ထိပြီးပြောက်ဒီကုသနာကြာပြီးပြောက်ရှုပြီးပြောက်ဘယ်မှာမြဲတည်တာသူထိုက်တာနဲ့သူဖြစ်ပြန်လာရဲ့တွေ့ရတော့ဝေဒနာကြောင့်တဏှာဝမြင်မဖြစ်လာပဲဝေဒနာပြည့်စရာတဏှာမဖြစ်တော့ဘူးတဲ့ ခံစားတော့ခံစားတာဝေဒနာလည်းဖြစ်တယ်ဝေဒနာတွေကြသွားတယ်အဲဒီဝေဒနာအကြောင်းပြုပြီးတော့တဏှာချင်းပါရမှုမဖြစ်တော့ဘူးတဏှာမဖြစ်တော့ဥပါဒါမဖြစ်ဥပါဒါမဖြစ်တော့ကာမဘဝမဖြစ်ကာမဘဝဖြစ်တော့ဇာတိဇာမရဏမဖြစ်ပြီးတော့တဏှာဆက်ပြတ်တယ်တဲ့တဏှာဆက်ပြတ်ပုံကိုဟောဖို့ရပဲအခြေခံတွေဟောနေတာလည်းမပြီးသေးဘူးခင်ဗျမပြီးသေးဘူးလက်ပြန်ကနှစ်စမ်းပြည့်ရတဲ့ ယုံတော့ပိဒါနာဝမြင့်မဖြစ်လာပဲဆက်ပြဆဲပြီးဆင်းရဲချုပ်ငြိမ်းနေသည်။အော်မဟောကြတယ်ဒီလိုများကြီး။ဒီနေ့တရားသိညာ၌ငုတ်တော်ပြုစုပွားများအာထုအပ်သောကုသိုလ်ပေါင်းဤကုသိုလ်ပါ၏ဘုရားကကို တော်မှာစ၍လုံးစုံသောတဝါပေါင်းတို့အားမြတ်သေးပေပါကုန်၏လုံးစုံသောတဝါပေါင်းတို့သည်မြတ်ရကြ၍ကိုယ်စိတ်နှပြ